ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်22ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော လူတန်ရောစဉ်စွန့်မနိဗ္ဗာန်ရပုံတရားတော်ဒီရေးလဲလဲဖြေပုံကိုတကဝတို့ကြားရလိမ့်နော်ဘယ်လိုကြင်ကြံပြီးဘယ်လိုကြုတ်ကုတ်တဲ့နောက်ပြရောက်တဲ့ကဘယ်လိုကွာ နိဗ္ဗာန်ရောက်တာကဘယ်လိုกว่าနိဗ္ဗာန်မရောက်နိုင်တာကဘယ်လိုกว่าဒီသုံးမျိုးကိုဝဆဘုံနာကမဲလို့မေဇိမဗန္နသပါဠိတော်မှာဘုရားသခင်ကိုရမေကြီးကဖြေထားတာရှိအဲ့တော့ဟိုမှာတော့ဖြေထားတာရှိတော့ဒီကဆရာသမားလုပ်တဲ့ပုဂ္ဂိုလ်ကတော့ဒကာရမတို့ဒီလိုကျင့်ဒီလိုရောက်တယ်ဆိုတဲ့ဥစ္စာကျင့်စဉ်နဲ့ကွာထဲ့ပြီးဒီကလာပေးလိမ့်မယ်လို့အောင်းမေးရ မေဇိမပါဏာသပါဠိတော်မှာတရားဓမ္မတို့ပါဠိတော်လို့ဆိုဖြင့်အားလုံးတရားဓမ္မတွေမှတ်เสียကယဟန္တာတွေဟောတာမဟုတ်ပါဘူးကွာကိုကိုရမြတ်ကြီးကိုယ်တိုင်ဟောတာပါလို့ဆိုတာတစ်ချက်ချက်မှတ်မှန်ပါဗျာယန္တာတွေဟောတာကိုဘုရားကလက်မှတ်ထိုးတာလည်းရှိသေးတယ်မှန်ပါငါဟောသလိုပဲကွာဆိုပြီးလက်မှတ်ထိုးတာလည်းရှိအခုကတော့ ကိုကိုယ်တိုင်အမေခံပြီးဒီကလာဘုရားရဲ့ကိုရောမြအမေခံပြီးဒီကလာဘုရားကိုရောမြကိုတေဝိဇဘုံနာဒီဘုံနာကမဲလို့ဘုရားခင်ကိုရောမြကြီးကဖြေတယ်လို့မှတ်ရမှာနော်မှန်ပါဗျာအဲဒါပြန်ဘုရားခင်ကိုရောမြကြီးဒီဝေသာလီပြည်မှာသရင်သုံးပြီးဒီကလာနေတဲ့အခါမှာမနဲ့ဝေသာလီပြည်တဲ့ဆုံးခံကြွမယ်လို့ဆိုပြီးတပိတ်ပိုက်ပြီးထွက်လာခဲ့ ထိုကဲ့သို့ထွက်လာတဲ့အချိန်မှာဘုရားသခင်ဘုရမေကြီးကနေစောပါသေးသလေဆွမ်းကျင်ကိုင်းကျင်နည်းနည်းစောပါသေးတဲ့ဧကဘုံရိကဆိုတဲ့ပရပိုင်ရန်နေနေတဲ့နေရာငါခိတ္တဝင်ပါဦးမယ်ဆိုပြီးဒီကလာဘုရားသခင်ကိုရမေကြီးကလှည့်ပြီးဒီကလာဝင်လိုက်ဝင်လိုက်တော့ဟိုကနေရာတိုင်းကနေပေးပရပိုင်ရန်တွေကအာဇီဝကတွေကနေရာတိုင်းကနေပေးကြတယ် ပဲပြီးဒီကလာဘုရားသခင်ကိုရပြကြီးနဲ့ရှေးဥစွာပြောမှအန္လပတန်လပစကားတွေပြောပါလေပြောပြီးဒီကလာဘုကဝိသဗုဏ္ဏကမေးလိုက်ဘယ်လိုမေးလိုက်ပါတော့ဆိုလို့ရှင်ဘုရားတဲ့ရှင်ဘုရားဤဂုံတရင်ဟာအမနာမမှုေးပါတယ်ဘယ်လိုများဂုံတရင်မှုေးသရုံกว่าပြောစမ်းပါဦးရှင်ဘုရားအဲ့နေလဲအလုံးစုံသိတာပဲ ထိုင်းနေလဲသိတာပဲသွားနေလဲသိတာပဲစားနေလဲအလုံးကိစ္စတွေအကုန်သိတာပဲလို့ဂုံတရင်တွေကအမှန်တန်ပြန့်နှံ့ပါတယ်ကွာအမှန်တန်ပြန့်နှံ့ပါတယ်ခရားဒါကြောင့်ရှင်ဘုရားဒီသူများချိန်မွန်းတဲ့အတိုင်းသူများပြောဆိုတော့အတိုင်းဟုတ်ပါရဲ့လားသွားနေလဲဂုံသိစားနေလဲဂုံသိအိတ်နေလဲဂုံသိရနေလဲဂုံသိနေရာတိုင်းမှာမသိတဲ့နေရာသူမရှိဘူးလို့ဂုံတရင်ကပြန်မှွေးနေပါတယ် အဲ့ဒါဟုတ်ပါရဲ့လားလို့ဆိုတော့အကယ်တပည့်တို့ယုံကြည်ရမယ်ဆိုလို့ရှိရင်လည်းဒါယုံကြည်ဖို့မယုံကြည်ရမယ်ဆိုလို့ရှိရင်လည်းမယုံကြည်ဖို့သူများပြောတဲ့အတိုင်းရှင်ဖျားမှာဟုတ်ပါရဲ့လားဆိုပြီးဒီကလာဝဆပုံနာကမေးလိုက်တန်ခါဆွဆွဲကြတာဟေးတဲ့မဟုတ်ဘူးကွာသူဆွဆွဲကြတယ်ဒကာဓမ္မတို့မဟုတ်ဘူးတဲ့ဘုရားသခင်ငါကသိတာကကွာတဲ့ အိတ်နေလဲသိတယ်သွားနေလဲသိတယ်စားနေလဲသိတယ်လူအားလုံးကတော့ဂုံတရင်တော့သူတို့ပေးကြတာပေးကြပဲမှဒါငါမဟုတ်တဲ့ဖြင့်ဆွဆွဲတာပဲငါအချိန်တိုင်းအကုန်မသိပါဘူးဒကာဓမ္မတို့ဖခင်အချိန်တိုင်းအကုန်မသိပါဘူးအဲ့တော့တို့တို့မှတ်ကြတာပေါ့ဒကာဓမ္မတို့ဒကာဓမ္မတွေအိတ်နေတဲ့အခါလဲဘဝင်စိတ်နဲ့အိတ်တယ်လို့မှတ်လိုက်စမ်းဟုတ်ပါဘူးဥပါရအိတ်နေလဲဘယ်စိတ်နဲ့အိတ်ဝင်စိတ်နဲ့အိတ် အဲ့ဒီအိတ်နေတဲ့အချိန်မှာဒကာဓမ္မတို့ဘာသိတယ်လို့ခင်ဗျားတို့ထုံးစံရှိရလားမရှိပါဘူးဗျာအဲ့တော့ငါဘုရားချင်းမွင့်ကြတယ်တွေကသွားနေလဲအကုန်သိတာပဲစားနေလဲအကုန်သိတာပဲအိတ်နေလဲအကုန်သိတာပဲဆိုတော့ငါဘုရားကအိတ်နေတဲ့အချိန်ကွာဒါသူတို့အကုန်သိပါတယ်ဆိုလို့ရှိရင်ငါချင်းမွင့်တာမဟုတ်ဘူးကွာစွတ်စွဲတာမှန်ပါဘူးရှင်းမလားရှင်းပါဘူးငါဘုရားသိတာကိုငါပြောမယ်မင်းမှတ်တာပုံနာလို့ ဥပအောင်ဒီတိုင်းဖြေကြတယ်နော်မှန်ပါဗျာငါဗျာသုံးမျိုးတည်းသိတယ်ကွာဒကာဓမ္မတို့ဘယ်မျိုးသိသုံးမျိုးတည်းသုံးမျိုးသိတယ်တဲ့သုံးမျိုးကဘာတုံးဆိုတော့ငါဆင်ခြင်တဲ့အခါသိတာကွာသဘောကျကြကြပါဗျာနေရာတိုင်းသိနေတာမဟုတ်ပါဘူးကွာတဲ့လူတယောက်အတွက်ဆင်ခြင်လိုက်တဲ့အခါသိကိုယ့်အတွက်ဆင်ခြင်လိုက်တဲ့အခါသိဥက္ကမောင်ရေမဆင်ခြင်ပဲသိမလို့မှန်ပါဗျာ အဲဒါကဂုံကြည့်ပြီးဒီကလာဘေးကပုဂ္ဂိုလ်တွေကမတရားဖြင့်ဆွဆွဲကြတာပါကတော့ငါသိတာ၃မျိုးဒိဗ္ဗစကုဏသိတာ၃မျိုးပုပ်ပေနိဝါနနုဒ္ဓရိညာနဲ့သိတာ၃မျိုး အာသဝခေယညာနဲ့သိတာ၃မျိုးဒီ၃မျိုးငါသိပါတယ်ကွာသိတာဟုကမ္မရေ၃မျိုးတဲ့မှန်ပါပါဥပါရင်ဘယ်နှမျိုးတဲ့၃မျိုးပါဒကာရမတွေသေချာမှပါ၃မျိုးသာသူသိပါတယ်၃မျိုးကဘာတော့လို့မေးလို့ရှိရင်ဖြင့် ဒေပုပ္ပေနိဝါဒနုတ္တိပုပ္ပေကရှင်နိဝါဒကနေတာနုတ္တိက အောင်းမိလိုက်ရင်ဥမာမတိရှိကခွန်ကြီးတို့ဒကာဓမ္မတွေအကြောင်းတယောက်ယောက်အကြောင်းတွေးလိုက်မယ်ဆိုရင် ဖြင့်တဲ့ဘာဖြစ်ခဲ့တယ်ညာဖြစ်ခဲ့တယ်နောက်ဆုံးတွေးရင်ဂုံသိတယ်နောက်ဆုံးပုပ္ပေရှင်နဲ့နိဝါဒနေတာနုတ္တိကအောင်းမိတယ်နောက်ကနေဘူးဓာတွေအောင်းမိလို့ရှင် လူတယောက်အတွက်မသိတာမရှိဘူးမှန်ပါပါဒီလိုတော့ငါတွေးလိုက်တဲ့အခါသိပါတယ်ကွာ အဲ့ဒါပုဗ္ဗေနိဝါဒနုတ္တိညာလို့ခေါ်တယ်ဒိဗ္ဗစကုညာနဲ့ကြည့်လိုက်တော့ပြစ္ဆုတ်ပါမဒီဘက်ကိုဘယ်နာရောက်လို့မဘယ်နာပေါက်လို့မဘယ်ချိန်ကြီးပွားလိမ့်မယ်ဘယ်ချိန်သေးလိမ့်မယ်ပြစ္ဆုတ်ပါနဲ့ပြစ္ဆုတ်ပါအခုခဏမှာလဲဥက္ကမောဒိဗ္ဗစကုနဲ့ငါအကုန်သိတယ်တွေးမနော်မှန်ပါပါတွေးမသိတယ်လို့ဥပါရမှားရမချင်းမထားတာတွေကများလုံးမလားမှန်ပါပါအာသောခေညာဆိုတာကငါကုံငါလဲ အာသောတရားကုံတဲ့နိဗ္ဗာန်ရောက်ရှင်းတဲ့ညာငါမှလည်းရသူတော်ဘာကိုလည်းကုံရာကုံညုံဖြစ်တဲ့ညာနဲ့ဟောမယ်လို့ဆိုရင်ဖြင့်သူတော်ဘာလည်းကုံရာကုံညုံဖြစ်တဲ့ညာငါရောက်ပေးနိုင်တယ်သူတို့ကကြင့်မယ်ဆိုရောက်တယ်အဲ့ဒီညာလည်းငါမှရှိတယ်ကွာဆိုတော့သူ့မှာညာသုံးမျိုးပဲရှိတယ်ပြောမှန်ပါဗျာပုဗ္ဗေနိဝါဒရဏုတ္တရိညာဒိဗ္ဗစက္ခုညာအာသွက်ခယညာဒါပဲရှိပါလေကွာ ဆိုတော့ဒါကဘုရားဤသိတဲ့အချင်းဟာ၃မျိုးလို့ဒကာဓမ္မတွေကမှတ်ထားတာပေါ့အတိတ်ကြောင့်နေလူတယောက်တည်းပြန်တွေးရင်ဘလောက်ရှည်ရှည်နောက်ဆုတ်တွေးအကုန်သိတာပဲပြစ္ဆုတ်ကံကြောင့်တွေကိုတွေးလိုက်မယ်ဆိုလို့ရှိရင်လည်းအကုန်သိပါတယ်ဘယ်အချိန်ဘယ်နာရီဘာဖြစ်လိမ့်မယ်ကစပြီးသေမှကြီးပွားမှာအကုန်သိပေါ့ဗျာအာသောခေယညာဆိုတာသူကိုယ်တိုင်လည်းအာသောတရားကုံရာကိုရောက်သိတဲ့သိတဲ့ညာရှိပါတယ် သူများပြောရမယ်ဆိုရမယ်ဟောရမယ်ဆိုလို့ရှိရင်လည်းဒီပုဂ္ဂိုလ်အာသောကောင်ငါကြံပန်ပြီးဒီကလာ သူ့ရိုက်နဲ့သူ့လိုက်ကြည့်ပြီးဟောမယ်ဆိုလို့ရှိရင်လည်းကိုယ်ဟောနိုင်တဲ့ဉာဏ်တော့ရှိပါတယ်ဘယ်ကပုဂ္ဂိုလ်ကလည်းကျင့်ရမှာပဲဗျာနော်ဟောလို့ရတယ်လို့တော့အောက်မဲ့လို့မဖြစ်ဘူးကိုယ်အောင်သိနိုင်တဲ့ဉာဏ်တော့ငါပေးနိုင်တဲ့စွမ်းရည်သတ္တိရှိတယ်ဒါနဲ့ပုံနာကဩဒါဖြင့်ရှင်ဘုရား အမတမထူးထူးခြားခြားပဲရှင်ဘုရားသိတာများတပည့်တော်တို့ဖြင့်ကောင်းကောင်းမသိရတဲ့အတွက်အမတမဝမ်းသာပါတယ်ဒါဖြင့်တပည့်တော်မေးပြရစီဖျားဒါဒကာဓမ္မတွေနဲ့ဆိုင်လာပြီဒကာဓမ္မတွေနဲ့ဆိုင်လာပြီတဲ့ဘာမဲလိုက်တုံးဆိုလူတွေရှိကြတယ်ဖျားလူတွေမှာသူတို့သားနဲ့သမီးနဲ့ပြည့်စုံတဲ့တန်ရောစဉ်တွေရှိတယ်အဲ့ဒီတန်ရောစဉ်ရှိရတဲ့တန်ရောစဉ်မကုံပဲနဲ့ ဒုက္ခငြိမ်းတဲ့နိဗ္ဗာန်ကို ရောက်နိုင်ပါမလားလို့ဘုံနာကဒီဝဆကမေးလိုက်နော်ဝဆပရိုက်ကမေးလိုက်တယ်ဥက္ကမောကြီးလူမာလူတန်ရောစဉ်တွေမစွန်ဘဲနဲ့ဒုက္ခဆုံးတဲ့နိဗ္ဗာန်ရောက်နိုင်ပါမလားမရောက်နိုင်ဘူးกว่าလို့ဘုရားကဖြေလိုက်တပတ်ကြလူမာလူတန်ရောစဉ်မရှိဘဲနဲ့ဒုက္ခလူတန်ရောစဉ်တွေဘလဘွေနဲ့ ဒုက္ခဆုံးတဲ့နိဗ္ဗာန်ရောက်နိုင်ပါမလားလို့မေးလိုက်တော့ဘုရားကမရောက်နိုင်ဘူးကွာလို့ဖြေလိုက်တယ်တင်းနံပါတ်နော်မှန်ပါဗျာနဲ့နံပါတ်ပြီးတော့မှအဖြေပေးပါမယ်ခွန်ကြီးကလူဒါပြန်ဗျာတဲ့မရောက်ရှိပါစေတော့လူဟာလူတန်ရောစဉ်မရှိဘဲနဲ့နာရသူတီတော့ရောက်နိုင်ပါမလားဒါတော့လူဟာလူတန်ရောစဉ်မစွန့်ဘဲနဲ့နာရသူတီတော့ရောက်နိုင်တယ်ကွာ မှတ်ထားပါမှတ်ထားပါဒကာဓမ္မတို့လူဟာလူတန်ရောခြင်းမစွန့်ပဲနဲ့နိဗ္ဗာန်ရောက်နိုင်ပါမလားလို့ဝဆကမေးလိုက်တဲ့အခါဘယ်နဲ့ဖြေဒါတင်းနံပါတ်နော်တင်းနံပါတ်ဖြေဒကာဓမ္မတို့ခொနဲ့ကတော့ तू သိတာ तू ပြောတာခொနဲ့ကတော့ကြီးညိုဖို့သာမှတ်ပါဒါကသေးသေးချာချာနှလုံးသွင်းပေးတဲ့ကလာကျင့်ဖို့ကြံဖို့အကြောင်းဘယ်လိုကျင့်ဘယ်လိုကြံမှရောက်မယ်ဆိုတော့ဘုန်းကြီးကအဖြေပေးပါမယ် တင်းနံပါတ်ပြန်မေးပါအောင်ပါဒကာဓမ္မတို့လူဟာလူတန်ရောစဉ်တွေကတာယသမီးရှိပါရေးတွေကအမှန်အများတဲ့တန်ရောစဉ်တွေဘယ်မှမပြတ်နိုင်မပြတ်နိုင်ပဲနဲ့ဒုက္ခဆုံးတဲ့နိဗ္ဗာန်ကိုရောက်နိုင်ပါမလားလို့ဝိဆဘုံနာကမေးဥက္ကမောင်ဘုရားဘယ်နဲ့ဖြေမှတ်ထားတော့မှတ်ထားတာဒကာဓမ္မတို့မရောက်နိုင်ဘူးတဲ့တခါဆက်မေးပြန်ဝိဆဘက်ဆက်မေး လူဟာလူတန်ရောစဉ်တွေမစွန့်ဘဲနဲ့နိုင်ရသူပတိတော့ရောက်နိုင်ပါမလားလို့မေးလိုက်ပြန်ရောက်နိုင်ရောက်နိုင်ဒီကြောက်လည်းရောက်နိုင်တယ်လို့ဖြေလိုက်မှန်ပါဒကာရမတော့သဘောပါဒါဖြင့်နာယသူတိတန်ရောစဉ်ကနာယသူတိမကန့်ကွက်နိဗ္ဗာန်ကန့်ကွက်မှန်ပါရှင်းကြပါတန်ရောစဉ်ကနိဗ္ဗာန်ကန့်ကွက်နိဗ္ဗာန်ကြတော့ဟုတ်ပါပါ နာရသုတ်တိတော့ဒါဖြင့်ဒကာဓမ္မတို့တန်ရောစဉ်တရားတွေကားလို့ဆိုလို့ရှိရင်ဖြင့်နာရသုတ်တိတော့ဖြင့်ရောက်ပါတယ်กว่าလို့ဘုံနာတွေဝဆဘုံနာမဲတဲ့အတိုင်းဖျားဖြေတာလဲဥက္ကမောင်တို့ဥပဒေတို့ဒကာသစ်တို့ကိုမြတ်ရွှေတို့ရှင်းနှလောက်ပါရှင်းနှလောက်ပါလူအလူတန်ရောစဉ်မစွန့်ပဲနဲ့နိဗ္ဗာန်ကိုရောက်နိုင်ပါမလားလို့ဆိုတဲ့တင့်တယ်နာမှာအမေတော့ဖခင်ကဘယ်နဲ့ဖြေလိုက် မရောက်နိုင်ဘူးလို့ဖြေလိုက်တော့ဒါဖြင့်ဒကာဓမ္မတွေကစောရကတက်ရနော်တတိပဒံဟောလိုက်တဲ့အခါမှာတဲ့ကုရုတိုင်းမှာတတိုင်းလုံးလောက်ကျွတ်ပါတယ်ကြောက်ဘူးလားလူတွေမဟုတ်လားဘုန်းကြီးတစ်ပါးမှပါပါပါဘုန်းကြီးကိုတစ်ပါးမှပါသေးပါ့ဘယ်ကုရုတိုင်းဟောတော့ဥက္ကမောင်ရာဘုန်းကြီးသာသနာတလောက်မှမကြည့်ဘူးပါဘူးဘုရားမှာဖြစ်စသာသာရှိနေသေးတာ လူတွေလူကံရစဉ်မစွမစွန့်မဲနဲ့သောတာပန်သရဂနာကံယန္တာတွေဖြစ်သွားလိုက်တာမနှဲရပါဘူး3000ကျော်လောက်တခါတည်းဖြစ်သွားမှန်ပါဘူးနတ်တွေလည်းလူတွေပါပဲဓမ္မစကြာဟောလိုက်တဲ့အခါကျတော့လူကသာ9ယောက်ပါတယ်ထားပါလူက1ယောက်ပါတယ်ထားပါအောင်တော့နတ်ကဖြင့်6000ကျော်လောက်ဒါလူတွေပါပဲလူတန်ရစဉ်မစွန့်မဲနဲ့ကြွတ်သွားကြတယ်မှန်ပါဘူးအဲ့ဒီတော့ဘုံနာမေးတာကိုလည်းဖရာ ဖြေတော်မူတာဟာလေဥပါဒေအမှန်မင်းတော်မှန်ပါဗျာလူဟာလူတန်ရောစဉ်တွေမစွန့်ဘဲနဲ့ဒုက္ခသိမ့်တဲ့နိဗ္ဗာန်ရောက်နိုင်ပါမလားလို့မေးတော့ဘုရားကမရောက်နိုင်ဘူးအဲ့တော့ဩမရောက်နိုင်တဲ့နေ့ကလည်းတနည်းပါလားရောက်နိုင်တဲ့နေ့ကလည်းတနည်းပါကလားလို့ဆိုတော့အခုကုရုတိုင်းပြောလိုက်သဖြင့်လည်းကောင်းဓမ္မစကြာဟောတာနတ်တွေကျွတ်တန်းဝင်တာနားလည်းလူနဲ့ဘာမှထူးတာမဟုတ်ဘူးပါဘူး ဒါရီကျွတ်တန်းဝင်တာကိုဟောသဖြင့်၎င်းဥက္ကမောင်ရေဒီဆန်ဒွေရဖြစ်เสียပေါ်လာမှန်ပါပါဗျာတန်လေးကဒွေရဖြစ်เสียပေါ်လာကြကြာကြာနာနာနားထောင်ပါဒကာဓမ္မတို့ကြာကြာနာနာနားထောင်ပါတဲ့စကားမများပါဘူးနည်းနည်းနဲ့ပို့ဖို့ရှင်းပြီးဒီကလာပေးလူကလူတန်ရောစဉ်မစွန့်ဘဲနဲ့နိဗ္ဗာန်မရောက်နိုင်ဘူးလို့ဘုရားကဖြေလိုက်ကဲတန်တိအမတ်ကြီးတို့ ဘောင်းငရောင်းတွေနဲ့ဝန်တို့အရှင်ပြန်အဆောင်ရွက်တွေနဲ့ပဲဘုရားရှိခိုးသွားပြီးသစ္စာတရားနာလိုက်လို့နိဗ္ဗာန်ဝင်သွားတယ်လေလေရှိနော်မှန်ပါဗျာဟိုအတောင်60ဘဝနေပြီကကျဲတဲ့ယောက်ျားဒီအဲ့ဒီကနေရင်မတ်တတ်နဲ့ပဲဒကာဓမ္မတို့နိဗ္ဗာန်ဝင်သွားတာရှိကရဲဆိုရဲပျော်လို့ကတာပေါ့ဗျာလူတန်ရောက်ရင်သူ့ဟာသူစီဝါရကျွန်တော်ကပြနေတာပေါ့မှန်ပါဗျာ လူတန်ရောစင်မစွန်မနဲ့ရတယ်လေခုနကကုလူတိုင်းထောက်သဖြင့်၎င်းတဏှတိမှကြီးတို့ထောက်သဖြင့်၎င်းရသွားတာတွေလေဥက္ကမောင်တို့ဥပါဒင်တို့တဘုံကြီးပေါ့မှန်ပါပါအဲ့ဒီတော့ဘုန်းကြီးများကဂျာဝင်ပြီးဒီကလာဘုရားသခင်ကိုရမကြီးအလိုကြအောင်ပဲပြောရဂရမတွေကိုဘုန်းကြီးကဂရမတို့ခမည်းတော်တဏ္ဍာမှာချမ်းသာတဲ့ဒုက္ခဝေဒနာစိတ်ချမ်းသာရင်စိတ်ချမ်းသာရင်လည်းဒုက္ခဝေဒနာ ကိုချမ်းသာရင်လဲဒုက္ခစိတ်ဆင်းရဲရင်လဲကိုဆင်းရဲရင်လဲစိတ်အလိုက်စားကိုအလိုက်စားရှိရင်ကောဝိညာဉ်သုံးမျိုးရှိနော်အဲ့ဒါလူဟာလူတန်ရောက်စဉ်ကိုမစွန့်မဲနဲ့တာနိဗ္ဗာန်မရဘူးစွန့်လို့ရှိရင်လည်းရတယ်ဆိုတာကိုအလုံးနဲ့ရှင်းပြမလို့လို့မှတ်ချက်သားမှန်ပါပါဘာနဲ့ရှင်းပြအလုံးနဲ့ရှင်းပြအလုံးနဲ့ရှင်းပြရတော့မယ်လို့ဆိုတော့ဘုန်းကြီးတို့ဒကာဓမ္မတွေဩတို့ဆရာသမားတွေ တို့အတွက်ကိုတခါတည်းဘုရားသခင်ကိုရမကြီးအလိုချဟောပြီးတဲ့ကာလဟောလူအလူတန်ရောက်ခြင်းမစွန့်မဲနဲ့မရတယ်လေပန့်တယ်လုတ်ပြန်တော့လေရသွားတာကလည်းဘယ်လိုကြောင့်ရသွားတယ်ဆိုတော့ကိုယ့်အဖြေပဲကိုထွက်လာကြပါလိမ့်မယ်မှန်ပါဗျာကိုယ့်ဖြေပဲကိုထွက်လာကြပါလိမ့်မယ်လို့ဆိုတော့ဥပါတို့လေးစားစွာနဲ့ပဲမှတ်ပါမှန်ပါပါဘုရားခုဘုရားပြောတဲ့အတိုင်းဒကာဓမ္မတွေဆိုလူအလူတန်ရောက်ခြင်းမစွန့်မဲနဲ့ဖြင့် ဘောဆာကမဲလိုက်တော့နိဗ္ဗာန်မရနိုင်ဘူးကွဒုက္ခချုပ်တဲ့နိဗ္ဗာန်မရနိုင်ဘူးကွဒီလိုဖြေလိုက်တော့ဘုန်းကြီးတို့တရားဓမ္မတွေမှာတခါတည်းရင်ကိုပက်လည်းဖြစ်ရမှန်ပါဘူးဥက္ကမရင်ကိုပက်လည်းဖြစ်ထိုက်ဖြစ်ပါတယ်ကောင်းပြီဒါပြန်တန်ရောစင်စွန့်တန်ရောစင်စွန့်ဆိုတာကတရားဓမ္မတို့ပထမရှိဥစွာအကျဉ်းချုပ်ကလေးမှတ်ထားတယ်အလုံးလုံးနေလို့ ဖြစ်ပြမြင်နေတဲ့အချိန်မှာတန်ရောစဉ်စွန့်နေတဲ့အချိန်လို့မှတ်လိုက်စမ်းမှန်ပါပါအလုံးလုံးနေလို့ဖြစ်ပြမြင်နေတဲ့အချိန်ဟာတန်ရောစဉ်စွန့်နေတယ်တန်ရောစဉ်စွန့်နေတယ်ဆိုတော့ဩဒါဖြင့်ယောဂီပုဂ္ဂိုလ်စစ်စစ်ကလေးလုံနေတဲ့အချိန်9မိနစ်10မိနစ်15မိနစ်ကဲဒုက္ခဝေဒနာလေးဖြစ်ဖြစ်ရှုနေတယ်ဒုက္ခဝေဒနာလေးပေါ်လို့လေဒုက္ခဝေဒနာလေးလည်းအိဋ္ဌာပဲဥပ္ပခဝေဒနာလေးကမျက်စိနာနာကောင်းလျာမှာပေါ်လာလို့ဒါလေးတွေကလည်းမျက်စိပေါ်ပေါ်လာတဲ့ ဝေဒနာလေးလည်းမျက်စိပေါ်ပေါ်လာတဲ့စိတ်ကလေးစိတ်နဲ့ဝေဒနာအတူတူမှတ်လိုက်မြင်စိတ်ကလေးကလည်းဥပ္ပခာဝေဒနာဟုဒါလေးပေါ်လာလည်းဖြစ်ဖြစ်ရှုလိုက်နားကကြားစိတ်ကလေးပေါ်လာရင်ဖြစ်ဖြစ်ရှုဒါဥပ္ပခာဝေဒနာရှုတာကြီးပဲဝေဒနာနဲ့စိတ်နဲ့ခွဲလို့မရအဲနှာခေါင်းထဲမှာမွေးစိတ်နံစိတ်ကလေးပေါ်လာရင်ဖြစ်ဖြစ်ရှုဖြစ်ဖြစ်ရှုလိုက်ဆိုတော့ဒါဝေဒနာရှုနေတာမှန်ပါဥပ္ပခာဝေဒနာရှုနေတာလျှာပေါ်မှာစားစိတ်ကလေးပေါ်လာပြန်ဖြစ်ဖြစ်ရှု ရှုနေလိုက်တယ်ကိုယ်ပေါ်မှာဒါကဥပက္ခ၄မျိုးပေါ့ဗျာမျက်စိနာနာခေါင်းလျှက်ဒါမသိသေးတဲ့ပုဂ္ဂိုလ်များအတွက်ရှုเสีย၄ချက်ကိုယ်ပေါ်ကြတော့ဒကာဓမ္မတို့ဒကာတေကြတော့လဲလေးလေးတိတ်လို့ချမ်းသာတာလေးပေါ်လာအဲဒုက္ခဝေဒနာလေးပေါ်လာတယ်အဲ့ဒီချမ်းသာလို့ချမ်းသာထက်တဲ့နေရာလေးသာဖြစ်ဖြစ်ရှုလိုက်ဒီနေရာလေးကချမ်းသာတယ်ဒီနေရာလေးကဖြစ်ပြီးဒီချမ်းသာတာလေးကဒီနေရာဖြစ်ဒီနေရာဖြစ်တယ်လို့ရှု ဘုန်းကြီးကရှုခိုင်းလို့မရှုနဲ့သူလာမှရှုနော်သူလာမှရှုချမ်းသာတာလေးပေါ်လာမှဖြစ်ဖြစ်ရှုလိုက်ကိုယ်ပေါ်မှာနေလေးကပြင်းလာတဲ့အခါတော့ဆက်တက်တက်နေတယ်ဒုက္ခဝေဒနာပေါ်လာလို့မှလိုက်ဒါလေးကဖြစ်ပြီးပြတ်တယ်လို့ရှုလိုက်ရှုနေတဲ့အခါကျတော့တခါဝန်းထဲမှာလဲသားကြောင့်သမီးကြောင့်တွေကျမ်းမာကြောင့်ချမ်းသာကြောင့်တွေသိရမြင်ရရတဲ့အခါကျတော့ဝန်းထဲမှာလဲအဲ့ရတဲ့မှာတွေ့တဲ့အခါသားအတွက်အာရနေလို့သမီးအတွက်အာရနေလို့ဝမ်းမြောက်မြောက်နေတဲ့အခါရှိသေးတယ် ရှိပါတယ်အဲ့ဒါသောမနကဒုက္ခဝေဒနာပေါ်နေတာပေါ်လာရင်အဲ့ဒါလေးလည်းဖြစ်ဖြစ်ရှိပါသောကြောင့်သမီးကြောင့်တစ်ခုပေါ်လက်တင်စဉ်းစားစိတ်မေးစရာတွေပေါ်လာတော့ဒေါမနတာပေါ်နေတဘွန်းထဲမှာပေါ်နေအဲ့ဒီဒေါမနတာလေးလည်းဘာလို့อ่ะဖြစ်ဖြစ်ရှိရမယ်ိုဖြစ်လာတဲ့အကြောင်းတော့ဖြင့်ဘယ်လိုမှမတတ်နိုင်ဘူးကမ္မတကာပဲလို့တခါတည်းလေကိုယ့်အကိုဆုံးဖြတ်ချက်ချတာလေမပါကြဘူးလားမှန်ပါဘူးအဲ့ဒီကမ္မတကာစိတ်ကလေးကလည်းဝန်းထဲမှာပေါ်တယ်ဝန်းထဲမှာပေါ်တယ်ဥပ္ပခါမှန်ပါဘူး ဒါလေးလည်းဘာလို့ကြအဲ့ဒီလိုတရားဓမ္မတွေကခန္ဓာကိုယ်မှာဝေဒနာ၃မျိုးလှည့်ပြီးတကလားရှုနေတဲ့အချိန်ကျတော့ဖြစ်ပြက်ကရှုတယ်မက်ကတော့ရှိတော့တန်ရုပ်ရှင်ကဥပါရင်တို့ဥက္ကမောင်တို့ဒီအချိန်ဘယ်လာကပ်ကပ်ပါဗျာကြည့်လေဖြစ်ပြက်ကမက်ကပဲရှိတယ်မှန်ပါဗျာတရားဓမ္မတို့ဘာရှိတော့ဖြစ်ပြက်ကမက်ကပါဗျာရှင်ဝေဒနာကဖြစ်ပြက်ရှုတာကမက်တပည့်ကြအဲဒုက္ခဝေဒနာကဖြစ်ပြက် ဒုက္ခဝေဒနာရှုမိပြန်တော့ဒုက္ခဝေဒနာကရှုတာကအဲဥပက္ခဝေဒနာလေးမျက်စိနာနာကောင်းလျာမှာဆင်ရဆင်ရပေါ်နေတဲ့ခါကြပြန်တော့ရှုတာကအဲဝန်းထဲမှာဝန်းတာလုံးလေးပေါ်နေတာဝန်းတာလုံးလေးလည်းရှုလိုက်တော့ဖြစ်ပြက်ဖက်တွေ့ရှုတာကဘာဖြစ်ဒါဖြင့်ဖြစ်ပြဲဆိုတဲ့အနေစာရှုကျဲဆိုတဲ့မဲ့မှန်ပါပါဥက္ကမောင်စဉ်းစားတယ်အနေစာနဲ့မက်ကပဲရှိတယ် လူကလူတန်ရောစင်ကိုဒီချိန်မရှိဘူးမရှိပါဘူးဗျာဒကာရမတို့စဉ်းစားစမ်းပါဒီချိန်မှာလူဟာလူတန်ရောစင် ရှိသေးလားမရှိပါဘူးဗျာဩဒါပြန်လူဟာလူတန်ရောစင်ရှိနေတဲ့ရှိနေခဲ့တော့ဒုက္ခဆုံးတဲ့နိဗ္ဗာန်မရောက်ဘူးလို့ဆို တပည့်ကြမှန်ပါလူတန်ရောစဉ်လူပင်ပြင်းများတော့လေလူတန်ရောစဉ်အခုလို့အလုံးလုံးနေတဲ့အချိန်ကြတော့ဥပါရင်တို့တခါတစ်တူကိုမြတ်ရွှေတို့ရှိသေးရလားမရှိပါဘူးမရှိတော့ဘူးဒီအချိန်မှာဘာနဲ့ပါရှိတယ်ဆိုတော့လေကိုယ်ထက်စဉ်းစားလိုက်ဒီလိုဆိုကြသူအိဋ္ဌာနဲ့မက်ကပဲရှိတယ်ဘယ်လိုဆိုကြအိဋ္ဌာနဲ့မက်က သေသေးချာချာမှတ်ပါဒကာရမတို့ဒီအချိန်မှာလူတန်ရောစင်တပည့်တမှုမပါပါဘူးမှန်ပါပါပါသေးလားမပါပါဘူးတဲ့ဒီအချိန်မှာဘာနဲ့ပါရှိနေအနိစ္စနဲ့မက္ခပဲရှိတယ်ဆိုတော့အနိစ္စကခန္အနိစ္စခန္ဓာမက္ခကညာသဘောကျလားအနိစ္စခန္ဓာဖြစ်နေသောကြောင့်လေဒကာရမတို့ဒီအနိစ္စခန္ဓာဖြစ်နေတာလေအနိစ္စဆိုတဲ့သဘောလေးပေါ်နေတာပဲရှိတာပဲမှန်ပါပါ ဖြစ်ပြီးပြတဲ့အနိစ္စသဘောလေးရှိတာဝန်းနဲ့မှာတခါကြည့်လိုက်ပြန်တော့မနောရတာကလည်းဥက္ကမောင်မက္ခဆိုတဲ့ညံစောစောပြင်မက္ခဥမာဗိဓာရှုနေဗိဓာကအနိစ္စအတွင်းကညံမက္ခမက္ခသဘောကျသူ့အောင်ရေသဘောကျဒါတက္ကရာမတွေအရေးကြီးမှတ်ရမယ်အလုံးဟုတ်ဒီနေ့ဝဆဘုံကတေဝိဇ္ဇတုတ် ဒုရိဇဝဆတုတ်ဆိုပေးကလာမေဇိမပါဏတာပါဠိတော်ကိုသေသေးချာချာဒကာဓမ္မတွေအားငယ်နေမှာဆိုလို့ဥက္ကမောင်ဒီဝတ္ထုထုတ်လာတာမှန်ပါပါဗျာဒီဝတ္ထုထုတ်လာတာတဲ့ကိုင်းတော်ဖြင့်ဆရာဘုန်းကြီးကရှင်းပေးလိုက်ဒကာဓမ္မတို့ရှုနေတဲ့အချိန်ဖြင့်အရှုခန္ဓာကအိဋ္ဌာရှုညာကမက်ကတဘောကြမှန်ပါပါအရှုခန္ဓာကအိဋ္ဌာဆိုတော့လေသူ့တန်ရစင်နဲ့သွန်းလို့မရဘူးမရဘူးမက်ကဆိုတော့ မရဘူးမက်ကဆိုတာကတန်ရုပ်စဉ်ဖြတ်တဲ့တရားအနိစ္စဆိုတာကလည်းတန်ရုပ်စဉ်ဖြစ်တဲ့အာယုံမဟုတ်ဘူးမှန်ပါဘူးဟုတ်ကဲ့ပါမှန်ပါပါတန်ရောခြင်းဖြစ်တဲ့အာယုံလို့ဆိုကြမှာမဟုတ်ပါဘူးဖြစ်ပြီးပြနေတာလေကဒကာဓမ္မတို့ခင်စရာကောင်းတယ်မင်းစရာကောင်းတယ်ကြောက်စရာကောင်းတယ်လို့လာရလားမှန်ပါဘူးဩသူကအနိစ္စအနိစ္စပဲနော်မှန်ပါဘူးဒါပြန်အာယုံဘက်ကလည်းတန်ရောခြင်းအာယုံမဟုတ်မှန်ပါဘူးအာရမဏိကဆိုတဲ့ရှုတဲ့ဘက်ကလည်းတဲ့တန်ရောခြင်းလုံးဝမပါဘူးမှန်ပါဘူး ပါသေးလားမပါပါဘူးကောင်းပြီဒါဖြင့်ဒကာဓမ္မတို့အာယုံဘက်ကလည်းဖြစ်ပြဲရှုတာကမဲ့မဲ့မဲ့ဆိုတာညာနော်မှန်ပါဒါဖြင့်ဒကာဓမ္မတွေမလဲဟိုကဖြစ်ပြက်ကများများမြင်လေးလေးဒီကရှုတဲ့မက်ကလည်းများများဖြစ်လေးလေးဒီလိုမနေပဲဘူးလားနေပါဘူးအဲ့ဒီအချိန်မှတ်လိုက်စားပါလူဖြစ်စေရဟန်းဖြစ်စေရဟန်းရဟန်းတန်ရောစဉ်စွန့်နေတဲ့အချိန်မှန်ပါလူမာလူတန်ရောစဉ်စွန့်နေတဲ့အချိန်မှန်ပါ ပေါ်ကြဘူးလားရဟမှာလူမှာအဲ့ဒီတိုင်းသာဆက်ပြီးဒီကာလဒကာရမတွေဒီညာကနေပြီးဒီကာလနိဗ္ဗာန်ညာတက်လိုက်သူကသူမုန်းလာမှာပေါ့ဗျာအဲဒီကနေပြီးဒီကာလဒါဒုက္ခသစ္စာလို့ဆုံးဖြတ်ချက်ချပြီးဒီကာလတကယ်တမ်းချလိုက်လို့ရှိရင်လည်းတကယ်မဉဏ်ဖြစ်လာတော့သောတာပန်ဖြစ်တောကြသကရာကံဖြစ်တောကြနာကံဖြစ်တောကြယန္တာဖြစ်ဆိုတော့တန်ရုံးစဉ်ဆုံးမိသားမှုသာဖြစ်တာမှန်ပါပါ သိကြကြသိကြပါဗျာဩော်ဒါဖြင့်ကုရုတိုင်းတိုင်းတို့မှာလူပေါင်း3000ကျော်ဓမ္မစကြာဟောတော့ကနတ်ပေါင်း6000ကျော်လူတွေပါပဲဒါတွေအကုန်ကျွတ်တန်းဝင်တာတွေတန်ရောစဉ်စွန့်နေတဲ့အချိန်ဝင်တာကိုမှန်ပါပါဒါပြန်တန်ရောစဉ်ဆိုတာဒကာဓမ္မတို့သူ့အချိန်နဲ့သူရှိတာလို့မှတ်ပါမှန်ပါပါဘယ်လိုမှတ်ကြလဲသူ့အချိန်နဲ့သူရှိတာပါဗျာ သူ့ချိန်နဲ့သူရှိတာနော်အဲ့တော့ကိုဥက္ကမောင်ကြီးသူ့ချိန်နဲ့သူရှိတာကိုလည်းကျွတ်တို့ကသိထားမှာဖခင်ကတော့ပုံနာကလူအလူတန်ရောက်ရင်မစွန်ဘဲနဲ့ဒုက္ခချုပ်တဲ့နိဗ္ဗာန်ရောက်နိုင်ပါမလားဆိုတော့ဖခင်ကလည်းသူမင်းနဲ့လည်းအောင်ဖြေရလိမ့်မယ်ဗျ။ဟာသာရရှိနေတော့မရဘူးကွာ။မဖြေရပဲဘူးလား။ဖြေရမှာပဲတဲ့ဒကာဓမ္မနော်။မှန်ပါပါ အဲ့တော့ခုဘုန်းကြီးကဟောလိုက်တယ်လေဘုရားဟောဝတ္ထုတွေထုတ်ပြတာမှန်ပါဗျာလူကလူတန်ရောစဉ်တွေရှိပြီးဒီကာလနေရင်တော့မရဘူးလို့ဘုန်းကြီးလည်းဘုရားဘက်ကပဲလိုက်ရမှာမှန်ပါဗျာခင်ဗျားတို့လည်းလိုက်ကြလိုက်ရမှာသို့တော့အာယုံဘက်ကလည်းအနိစ္စဖြစ်သွားကြောင်းတန်ရောစဉ်အာယုံမဟုတ်ဟုတ်ပါဘူးရှုတဲ့ဉာဏ်ကလည်းတန်ရောစဉ်ကိုလုံးဝမဟုတ်ဘူးဟုတ်ပါဘူးသဘောကျတန်ရောစဉ်ကိုလုံးဝမဟုတ်ဘူးတန်ရောစဉ်ဖြတ်တဲ့ဉာဏ်ကြီးမှန်ပါ ဒါဖြင့်ဥပါဒဏ်တို့ပဲစဉ်းစားဒကာသစ်တို့ပဲစဉ်းစားကိုမဲဆွေတို့စဉ်းစားပါဗျာအာယုံကလည်းတန်ရောစဉ်ဒီချိန်ဟုတ်ပါရဲ့လားမဟုတ်ပါဘူးဗျာအာရမဏိကရှုတဲ့သဘောကရောမဟုတ်ပါဘူးဗျာဒီလိုမဟုတ်တော့ဒကာရမတို့ရရမယ်လို့ဆုံးဖြတ်ချက်ချလာတပတ်ကြပါလားကြပါဗျာလူကလူတန်ရောစဉ်ကိုအလုံးနဲ့ကလုံးနေတဲ့ပုဂ္ဂိုလ်ပြင်ရလူတန်ရောစဉ်နဲ့ ဖြတ်တော်မဖြတ်ဘူးအလုံးလည်းမပါဘူးဆိုရင်တော့ဘုန်းကြီးများကမရဘူးဆိုပဲသုံးပြတဲ့ချမှန်ပါပါခိုင်းတာဖြင့်ဒီကဒါလေးသိသွားသဖြင့်ဒီပုံနာဝဆမဲတာကိုထောက်လိုက်သဖြင့်ကျွတ်တော်ဖြင့်အလုတ်ကလည်းမလုတ်နိုင်ဘူးအလုတ်ထိုင်းလောက်ပါဆိုလို့ရှိရင်လည်းကျွတ်တော်မအားဘူးအဲ့ဒါကျွတ်တော်ဒီကားလို့ဆိုလို့ရှိရင်ဖြင့်ဒီလိုပဲအကိုအာရာလေး ဒါနသီလတွေရှောက်ပြီးဒီကလာကျွတ်တော့လှုပ်ပြီးဒီကလာသူများဒလန်းသွားကျွတ်တော့ကဒလန်းမဲ့ပြောင်းပြီးလှုပ်ရမှာပဲကိုတက်နိုင်တဲ့ဘက်ကကြိုးစားမှာပဲလို့ဒီလိုခွဲပင်ယူလိုက်ပါနဲ့ဟိုဟာကိုလည်းလှုပ်ဒီဟာမှာမပြီးဘူးရှင်းမလားရှင်းပါဒါနသီလတွေလည်းလှုပ်တာပေါ့ဒါမပါရင်လည်းမပြီးဘူးဆိုတာသိကြပါလားသိကြပါပါနမောတန်ရောစဉ်ကခုနကဥက္ကမောင်ကသိရှင်းတော့ပါရောမယ် လူကလူတန်ရောစဉ်မစွန့်ဘဲနဲ့တော့နာသူတိယောက်ကြောင်းလုံးရင်ရတယ်လို့ပြောထားတာမှန်ပါပါရှင်းမလားရှင်းပါပြီနာသူတိတော့ရတယ်တဲ့တန်ရောစဉ်မစွန့်ဘဲနဲ့နိဗ္ဗာန်ကြတော့မရဘူးမရဘူးဆိုတဲ့ဖြင့်ခုနကဟိုပုဂ္ဂိုလ်ကျွတ်တို့ကတော့တလန်းကနေသွားတက်ရတော့မှာပဲဆိုတော့မခက်ဘူးလားခက်ပါဘူးပေါ်သွားကြပါပေါ်ပါကြဒီကမောင်ဒါတော်တော်ရေးကြည့်တဲ့စကားပါအားလုံးလည်းအာရမတွေတော်တော်လေးရှင်းသွားပြီလားရှင်းပါပြီ။ဩဒါဖြင့် တို့ဆရာဘုန်းကြီးကတို့အလုတ်အာကြီးခိုင်းတယ်ဘယ်နဲ့ကြောင့်ဒါလောက်များခိုင်းပါလိမ့်မလို့ဆိုတာဒီနေ့ပုံနာလျှောက်တော့ကိုဝဆတို့လျှောက်တဲ့အခါကျတော့ဥက္ကမပေါ်ရောပေါ့ဗျာမှန်ပါဗျာအဲလူဟာလူတန်ရောက်ခြင်းမစွန်ပဲနဲ့နာသူတိတော့ရောက်တယ်လူတန်ရောက်ခြင်းမစွန်ပဲနဲ့နိဗ္ဗာန်တော့မရပါဘူးအဲ့ဒီနှစ်ခုကသေချာနေတယ်သိကြပါဗျာဥက္ကမလုံလောက်ပလားလုံလောက်ပါဗျာတော်တော်လုံလောက်နေပြီဆိုပြီးအဲ့ဒါ အခုဘုန်းကြီးပြောတာရေလို့မယူနဲ့ဖះကိုကဝဆဘုံနာမဲလို့ဖြေတဲ့သဘောကဘုန်းကြီးအာဘောကိုဒီထဲမှာမပါသေးဘူးလို့ဆိုတာဥပါဒဏ်လေးစားစွာမှတ်စမ်းမြန်မှန်ပါပါလားသူမဲတာကကြည့်ရလေတရားဓမ္မလူအလူတန်ရပြန်မရှိဘဲနဲ့မစွန့်မင်းနဲ့နိဗ္ဗာန်ရောက်ပါမလားလို့မဲလိုက်ဘယ်နဲ့ဖြေတော့ဖြေလူအလူတန်ရပြန်မစွန့်မင်းနဲ့သူ့ဒီနာပြေတယ်ရောက်နိုင်ပါရဲ့လားမေးတော့မရောက်ပါဘူး ကဲသူကရှင်းနေပြီဗျာရှင်းပါလားရှင်းနေပြီဒကာရမတို့ဥက္ကမောင်ရေဒီဒီပုံနာမေ့ကြကျွတ်တို့အတွက်ပဲမှန်ပါပါဗျာကျွတ်တို့သံဃာဆန်တန်တဲ့ဝိသိကိစ္စတွေကိုဖြတ်တောက်စေခြင်းကြောင့်ငါဖះကဖြေတာပဲပုံနာကကျွတ်တို့ဤကျေးဇူးရင်ပဲလို့ဆိုရင်လွယ်ပါလွယ်ပါဗျာမလွယ်ပါဘူးခိုင်းတာဖြင့်ဒကာရမတို့ ဝေဒနာသုံးမျိုးလက်ရှိကြတာဗောတဲ့ဝေဒနာကင်းနေတဲ့ပုဂ္ဂိုလ်ကလည်းဒီထင်တယောက်မှမပါဘူးမပါပါဘူးတခါတည်းဒုက္ခဝေဒနာတခါတည်းဒုက္ခဝေဒနာတခါတည်းဥပ္ပခဝေဒနာနဲ့ဆိုတော့ဒီဝေဒနာတွေအကုန်မရှိဘူးဆိုရင်လည်းပုဂ္ဂိုလ်ပျောက်ပြီမှန်ပါပါဝေဒနာခန္ဓာကိုဥက္ကမောင်ရမှန်ပါပါဝေဒနာသုံးမျိုးတစ်မျိုးမျိုးတော့ရှိမနေရဘူးရှိနေပါပါဗျာဒါတွေအကုန်ရှုပ်သွားလို့ရှိရင်ဖြင့်နိဗ္ဗာန်ရောက်ရုံရှိတော့မှန်ပါပါဗျာ gain ဒါဖြင့်ဒကာရမတို့ သေးသေးချာချာပဲပုံနာမေးတဲ့စကားနှခုံးကိုရှင်းပါတော့မယ်တဲ့အလုံးနဲ့ရှင်းပြတော့မှာဘုရားရှင်တို့တကသစ်တို့ပေါ်သွားမှာမှန်ပါဗျာတိုင်းနေရာဓမ္မတို့ညလုံးထဲမှာမြင်တယ်မြင်တယ်ဆိုတော့ဘာပဲမြင်မြင်ပေါ့ဗျာမြင်တာဥပ္ပခဝေဒနာပဲတပည့်ကြမြင်တာပါပါလေမြင်တာဥပ္ပခဝေဒနာမြင်ကမြတ်မတ္တကိုဥက္ကမောင်ရဲ့ဘာလိုချင်တာရချင်တာမဟုတ်သေးပါဘူးမြင်တာရှိသေးတာမှန်ပါဗျာလာဥက္ကမောင်တို့မောဒကရှိသလို့ ပုဂ္ဂိုလ်ပင်နေမြင်တယ်ဟုတ်လားဗျာဖြောက်စိတ်ပင်နေမြင်တယ်ထဏောင်းပင်နေမြင်တယ်ဟုတ်လားအဲသမောတဲပင်နေမြင်တယ်မှန်ပါပါမြင်တာရှိတာပဲခင်ဗျာမှန်ပါပါလိုချင်တယ်ရချင်တယ်ပါရလားမှန်ပါပါအဲ့ဒါပါဆိုကြပါအဲ့ဒါလေးပေါ်လာတာလေးဒကာဓမ္မတွေကဟောမြင်တဲ့စိတ်ကလေးကလည်းမြင်ပြီးပြတ်တာပဲလေနောက်ကဝန်းထဲကမက်ကလေးလိုက်ပြီးစမှန်ပါပါမက်ကလေးလိုက်ပြီးတော့မြင်ခံရတာကလည်းပန်ရောစင် နဲ့နည်းနည်းမှမဆက်သောကြောင့်တန်ရောစဉ်ဖြစ်လောက်တခုမှမဟုတ်သောကြောင့်အမြင်ခံတဲ့အာယုံကလည်းဖြစ်ပြဲမှန်ပါဗျာတင်းမြင်တဲ့စိတ်ကလေးကလည်းဖြစ်ပြဲပါအဲအဲ့ဒါလေးကိုမြင်တဲ့စိတ်ကလေးမြင်တဲ့ဥပက္ခဝေဒနာလေးကလည်းဖြစ်ပြဲစိတ်နဲ့ဝေဒနာအတူတူပဲမရှုပ်ကြနဲ့နော်မြင်တာလေးကအမြင်မြင်တတ်တဲ့သဘောလေးကလည်းဖြစ်ပြဲအဲဒါလေးမြင်တတ်တဲ့သဘောလေးရှိမရှိတွေးတာကလည်းမဲမှန်ပါမြင်တတ်တဲ့သဘောကဖြစ်ပြဲရှိမရှိတွေးတာကမှန်ပါ မဲ့လို့ဆိုတော့ဩဖြစ်ပြက်နဲ့မဲ့နဲ့ဆက်သွားပါကလားဆိုတာပေါ်လာမှန်ပါဘူးကြာတော့ဝေဒနာတွေကလှည့်လိုက်နေရတော့ဥပါဒံဖြစ်ပြက်မဲ့ဖြစ်ပြက်မဲ့တာရှိတော့မှန်ပါဘူးဘာရှိတော့ဖြစ်ပြက်မဲ့ဖြစ်ပြက်မဲ့ဖြစ်ပြက်မဲ့တရားဓမ္မတွေဒါပဲရှိတယ်နော်မှန်ပါဘူးကဲလူတန်ရောက်စဉ်ပြောစမ်းပါဒီပဏ္ဏဘယ်ကဝင်သေးတယ်ဘယ်ကမှမဝင်ပါဘူးဒါဖြင့်ဘယ်ကမှဝင်လို့ဒကာဓမ္မတွေဒီကားလို့ရှင် ဖြစ်ပြက်စိတ်လို့လား ဖြစ်ဖြစ်တွေကဖျားစိတ်လာပြီဖျားစိတ်လာပြီဖျားဆိုဘုန်းကြီးများကဘုန်းကြီးတို့ဓမ္မတွေအတော်ဝမ်းတာဟဲ့လူတန်ရောစင်ကြာမထိုးဘူးလူတန်ရောစင်ကြာမထိုးဘူးရတော်မယ်ဒီဓမ္မတွေလူတန်ရောက်စဉ်ရှားမထိုးတော့ဘူးဆိုတာအမှန်တော်ဝန်တာပဲမှန်ပါပါဒါကြောင့်ကံပေါင်းတော်မေမေဘုန်းကြီးတရားဓမ္မတွေဆံရပဲမေမေ ဘယ်တော့မှစိတ်ကြဗလားဖြစ်ပြတော်တော်စိတ်ဗလားဟာဆိုတာကမေးတယ်မမေးတယ်မေးတယ်ပါဗျာဘာဖြစ်လို့မေးတဲ့တုံးလို့ဘုန်းကြီးတရားဓမ္မတွေကမေးလို့ရှင်ဖြင့်အော်လူတန်ရောရှင်ဒီထက်မဝင်တာမဝင်ခွေစိတ်နေပြီစိတ်နေပြီဆိုတော့ဝင်ခွင့်ကိုမရဘူးမှန်ပါသဘောပါကြ။ဩသိနေရကြပါပြီသိနေရကြတရားဓမ္မတို့ကဲဒါဖြင့်ခင်ဗျားတို့အားလုံးတရားဓမ္မတွေလူတန်ရောစဉ်ဒီအချိန်မှာစွန့်နေသောကြောင့် သေးသေးချာချာရမယ်ဆိုတာကိုကိုယ်တိုင်ဆုံးဖြတ်ချက်ချမှန်ပါဗျာဘာမှအမငယ်ကြပါနဲ့အငယ်ကြဘာမှမလုပ်ငရဲဝငရဲမေးတွေဟာနှမလို့ရှင်ကျွတ်တို့အတွက်တဟုံးဟုံးနဲ့လာခဲလာခဲနဲ့စောင့်နေမှန်ပါဗျာတပည့်ကြကြပါကျွတ်တို့ငငယ်တုန်းကယူခဲ့တေခဲ့ပေခဲ့ပျော်ခဲ့မိုက်ခဲ့ဒါတွေအတွက်ဟာကတော့အကုသိုလ်တွေကဒီကအကြောင်းတွေလောက်ထားတော့ဟိုမှာအကျိုးတွေကအရင်ပေါ်နှင်းမှန်ပါဗျာပေါ်နှင်းမယ် ဘောနဲ့နေတော့ငရဲဦးရဲဘောဘောပဲဆူရက်မိတွေကတဟုံးတောက်ရက်ဥက္ကမောင်ကြီးမှန်ပါပါမျောလဲနေမျောတယ်ပါမျောပဲမျောညာဆိုဒီကဖြစ်ပြနဲ့မဲ့နဲ့ကိုက်နေအောင်လှုပ်လိုက်လို့ဖြားဆိုတရားဓမ္မတို့ဒုက္ခပိုင်းခြားပြီးတဲ့ကာလမက်စစ်လည်းဖြစ်သွားတော့ဟိုကကိုယ့်အတွက်ဖြင့်ငရဲဦးလည်းဘွဲ့ဘွဲ့ဘွဲ့ဆူနေတာပျောက်ထွက်တယ်မေဟောတောက်တာလည်းအကုန်မရှိတော့ဒီကနေကျင်းတယ်အဲ့တော့စဉ်းစားပါလားငကိုယ်တော့ကလည်းဒီကအကုသိုလ်ကတိဆောက်ထားတာ ညှင်းညင်တော့ဘယ်ကနေညှင်းဒီကနေညှင်းဒိုင်နမိုကနေမိလွတ်တာပဲဒကာဓမ္မဒီတမျိုးလုံးကြီးကဒိုင်နမိုကနေလွတ်တယ်ညှင်းညင်တော့ဘယ်ကနေညှင်းဒီတပွင့်နေရောက်ညှင်းလို့တော့ပြီးမှမဟုတ်ဘာတွေလျှောက်ပြောတယ်နော်အားမှမဟုတ်ဘူးဟုတ်ဘူးလားအဲ့တော့ဟိုကပဲဖြစ်လို့ဒိုင်နမိုကဖြစ်လို့ဒိုင်နမိုကမီဒိုင်နမိုကမေးပွားအောင်လုပ်လိုက်လို့မေးပွင့်တယ်ဒီကအကုသိုလ်တွေကြောင့်ဘုမငရေငရေအိုးငရေရင်းတွေဖြစ်ရငရေမိလျံတွေတောက် ငရဲဝတွေဆူရဒီကဒိုင်နမိုကလောက်ထားတာအကုသိုလ်ဟရိယဝတ္ထုဒိုင်နမိုကအကုသိုလ်တွေကများလို့အကုသိုလ်မေးပွင့်နေဟိုမှာသွားပွင့်တော့ကြရကြိုက်တွေကနေပြီးကာလာဒကာရအကုသိုလ်မေးပွင့်တွေကိုမဲ့မဲ့နဲ့ဖြတ်ချလိုက်မယ်ဥက္ကမမှန်ပါပါဒီတိုင်းမိုးကနေပဲညှိလိုက်မယ်မှန်ပါပါမရဘူးလေရပါဘူးဒါဖြင့်ဒကာဓမ္မတို့ခမရတို့ခဏခဏဘုန်းကြီးလည်းသတိပေးတယ် လူပြင်းနန္ဒီရဲ့အကြောင်းဆောက်တော့မသေးခင်ကဘုံပေါက်တယ်ဆိုတာသိကြပါတယ်မှန်ပါပါသိကြပါလားရှင်မောက္ကလန်ကြီးသွားတယ်ဒီဆောင်းခံတော့ဟောနတ်သမီးတွေကလူပြေကနန္ဒီရမှားလိုက်တယ်ရှင်မြနန္ဒီရမြန်မြန်လူပြေနတ်လူမြေအိုးတွေစွန့်ပြီးကြရရှိုးတွေလာပြီးယူပါလို့ပြောလိုက်စမ်းပါဗျာလူပြေတာရှိမနေပါနဲ့သူ့တပည့်တော်အရှင်သင်းဆောင်နေတာဒါသူ့ဘုံပါဗျာ तू ကလူပြေအကြောင်းဆောက်လို့ဟုံဘုံပေါက်နေ သေဗလားမသေးသေးဘူးလားမသေးခင်ကဘုံပေါက်တယ်ဆိုတာကုသိုလ်လည်းကုသိုလ်အကျိုးကြောင့်ဘုံပေါက်တယ်အကုသိုလ်လည်းအကုသိုလ်အကျိုးကြောင့်ကိုနေဖို့ကိုနေဖို့ဒေအိုးတို့ဟင်မီလျံတို့သူနေတဲ့စီတို့ဖြစ်နေရမှာမဟုတ်လားဗျကုသိုလ်ယုံလို့ရှိရင် အကုသိုလ်ရောယုံရမှာပဲဆိုတာမသေးကြဘူးလားအဲ့ဒါကြောင့်ဒကာရမတို့ခင်ဗျားတို့จิตတို့ဒီဟာတွေကလာခဲလာခဲနဲ့အကုသိုလ်တွေကများနေတော့စောင့်နေကြတယ် ဓာရီတွေကနေမက်နဲ့ဒီကဟရိယဝတ္ထုဘဝကနေမက်နဲ့သာခမရတော့ဟရိယဝတ္ထုဘဝမဲ့ဆိုးတာကြပြီတပည့်ကြအဲမဲ့ဆိုးမဲ့စိတ်တာပေါ်ပဲစီဆိုရင်ဥက္ကမောအကုန်ငြိမ့်သွားတပည့်ကြဒါဖြင့်ဒကာရမတို့ကျွေးမရှိတဲ့ပုဂ္ဂိုလ်အေးအေးနေကျွေးရအများကြီးရှိတဲ့ပုဂ္ဂိုလ်ကမက်နဲ့စားသဘောကျဘာနဲ့ဆက်ကြမက်နဲ့ဆက်ကြမှာဒီပြင်နီးနဲ့ဖြင့် ဟိုကအချိန်သေးသွားလိမ့်မယ်လို့ဥပါဒံယူရင်လွဲလိမ့်မယ်နော်လွဲပါပါဗျာဟိုကဆူးနေမှာပဲနတ်ပြည်သွားနေတယ်စောင့်နေမှာပဲမြမပြည်သွားနေကောစောင့်နေပါဘာဖြစ်လို့တုံးလဲကျွေးဆတ်တာကပြေလောက်အောင်ဆတ်တာမှမဟုတ်ပဲပဲဒကာဓမ္မတို့ခဏတိန်ကရှောင်ကလေးလောက်နဲ့ရပါမလားမရပါဘူးဥက္ကမောင်ကျင်납ဗလားဒါပြန်ဥဟာတွေจิตတို့မှာကျွေးမရှိအေးနေဘူးဗျာမှန်ပါဗျာကျွေးရှိရင်ဖြင့်အပူတပြင်းလောက် တဘောကြကျွေးမရှိရင်ကျွေးရှိရင်အပူပြင်းတော့အဲ့တော့အပူပြင်းလို့ပြတ်စမ်းပါဆိုတော့ဘုန်းကြီးများကတိုက်တွန်းတယ်မှန်ပါပါအခုလည်းတန်တရားလည်းရှင်းပါပြီဘာကြောင့်လဲဆိုတော့ဖြစ်ပြက်နဲ့မဲ့နဲ့သာကိုက်နေကြလို့ဖြစ်ပြက်ကလည်းစိတ်စိတ်နဲ့မက်ကလည်းစိတ်ဓာတ်ကိုမြင်နေပါတယ်ဆိုလို့ရှိရင်ဖြင့်ဒကာရမတို့လူဟာလူတန်ရောစဉ်စွန့်တဲ့အချိန်ဒီအချိန်ပဲမှန်ပါပါရှင်းမလားရှင်းပါပါလူဟာလူတန်ရောစဉ်စွန့်တဲ့အချိန်ဟာဒီအချိန်ပါပါဗျာ ဒီအချိန်ပဲဆိုတာသိကြသဖြင့်ဘုန်းကြီးတို့ဓမ္မတွေအင်းအရေးကြီးလောက်ရမယ်လို့ဒီလောက်ပါလားဟေးဖြစ်ပျက်ကို မြင်မရှိရမယ်အလောက်ပါလားဟေးလို့မှတ်လိုက်စမ်းမှန်ပါပါဖြစ်ပျက်ကိုမြင်မရှိရမယ်ကောင်းပြီဒါဖြင့်မရှိတာကြည့်ခိုင်းလို့ရှိရင်လည်းဘုန်းကြီးကဟုတ်ဒကာဓမ္မတွေနှိမ့်ဆက်ညှင်းစေရရောက်မှာမှန်ပါပါရှိတာအရှုခိုင်းတာပါမှန်ပါပါရှိတာကိုဘယ်နဲ့ကြောင့်အရှုခိုင်းပါလိမ့်မလို့လို့ မွေးဖို့တော့မလိုတော့ဘူးရှိလို့သိစေချင်တာမှန်ပါဘူးသဘောပါကြပါပါရှိလို့ပါတော့ရှိလို့သိစေချင်တယ်ဆိုတော့ရှိတာမသိတော့ဘူးဒီဇုံလုံးကန်းတွေကိုတခါတည်းကြည်နင်းနေတကွာကြည်ပုံနေတကွာဘယ်နေရာရှိပါတယ်ဆိုတာတော့ဖြင့်ဥက္ကမောင်ကုံပြောရတာမှာမှန်ပါဒါကြောင့်ခင်ဗျာမျက်စိဘာဝေဒနာပေါ်တော့မေးရတာရှိတာသိပါစီလို့မှန်ပါမျက်စိဘာဝေဒနာပေါ်နားမှာ အဲရှိတယ်နားကကြားတဲ့ဆင်တဲ့ဥပက္ခဝေဒနာဖြစ်ပြတာရှုချလိုက်ကြားစိတ်ကလေးကိုဖြစ်ပြရှုချလိုက်နှာခေါင်းဘာဝေဒနာပေါ့အဲဒါဘာလို့အဲ့ဒါရှိတာခင်ဗျားတို့ကရှာမတွေ့ဘူးဆိုမှစိုးနေတော့ဒီဟာမှရှာမတွေ့လို့ရှိရင်မက်ကလာနိုင်သေးရလားမလာနိုင်တော့ဟိုမှာငရဲမိကငိမ့်ဖို့ရတော့ခက်သွားတယ်မခက်ဘူးလားအဲ့ဒါတွေဆိုရင်လို့ဒကာရမတို့ဩကိုယ့်အိမ်မှာကိုယ်ဆံကိုစားပြီးဒီကလား အပယ်သွားဖို့အချိန်စောင့်နေကြတာ ਨੇ တူလွန်းလို့မှန်ပါဗျာခင်ဗျားတို့ကခင်ဗျားတို့လှုပ်ရှားနေတာကိုခင်ဗျားတို့ကတော့မသိဘူးဟိုမှာဘောဘဆူပြီးစောင့်နေတာကတော့ကိုဘုန်းကြီးများရောဖခင်တို့ကရောအဲနန္ဒီကဘုံပေါက်သလိုသူတို့လည်းဘုံတွေဖြင့်ပေါက်ကုန်ကြပြီငရဲဘုံတွေပေါက်မှန်ပါဗျာသူဆိုင်ရင်ဘယ်မှာပေါက်ငရဲမှာပေါက်နတ်ပြည်သွားပေါက်တယ်ဆိုတော့ငရဲမပေါက်ဘူးဆိုတော့ငရဲဘယ်လိုလုပ်ထားတုံးဆိုလို့ရှိရင်ဟိုကမ္မန္တတွေဥပ္ပစရိပေါ့ကွာဒါကြောင့်အချိုးပေးတွေပေါ်နေတာပေါ့ကွာ ဥပါဒံဆိုလိုက်မဆိုလိုက်အဲ့တော့ကိုလူအလူတန်ရောစဉ်မစွန့်ဘဲနဲ့နိဗ္ဗာန်မရဘူးဆိုတာလေပြေကြပါပြေပါဗျာအလုံးလုံးနေတဲ့အချိန်ကြတယ်လေလူတန်ရောစဉ်ဘယ်နဲ့နေကင်းတဲ့အချိန်ကိုတရားဓမ္မတွေဒီကြားမှာထိုးပြီးမမရနိုင်ဘူးရနိုင်လို့ပေါ့သောတာပန်ပေတကားပိတ်ပြီးဝိတခါတို့သောတာပန်တည်ပြီးမှအိမ်တော်များကြလိုက်ပြီမှန်ပါဗျာလူတန်ရောစဉ်စွန့်ပြီး သူတန်ရောရှင်ခொနှစ်လက်ကသူဝိပဿနာလုပ်တဲ့အချိန်ကစွန့်လိုက်တော့သောတာပန်တည်သွားတယ်မှန်ပါဘူးနောက်တန်ရောရှင်မပယ်နိုင်တဲ့မက်မပယ်နိုင်တဲ့တန်ရောရှင်လေးတွေကြံနေတော့ပုံနှံ့နဲ့ဟမ်ဒုက္ခမောနဲ့အိမ်တော်ဟောမကြကြကြပါဘူးအဲ့ဒါတွေထောက်ကြည့်တဲ့အခါကျတော့ဩအပယ်ကြတဲ့တန်ရောရှင်ကတမျိုးအပယ်မကြတဲ့တန်ရောရှင်ကတမျိုးကူသဘောကျကြပါဘူးခိုင်းဒါဖြင့်အဲ့ဒါတွေထောက်ကြည့်တဲ့ဖြင့်ဘုန်းကြီးတို့ဓမ္မတွေမှာခုလိုတရားသူတရားမြတ်တွေနဲ့အချိန်ကောင်းခါကောင်းဖွင့်ကောင်း မသေးမီအတွေ့အတွေ့ပြီးကြလားကြုံချင်းကြုံတော့ကိုတို့မှတို့တင်ငရဲသွားလိမ့်မယ်ဆိုတာကြောက်เสียမရှိအောင်ကိုယ်တန်တဲ့ကကိုပဲကိုဖြောက်တင်တဲ့အချိန်တွေရောက်အပြက်နဲ့မင်းနဲ့ကြိုက်အောင်လုပ်တဲ့အလုပ်ဟာဖြင့်ဒကာရမတို့ဤအမတန်အရေးကြီးတာကိုအရေးကြီးသလိုပြာပြီးလုပ်တဲ့ဒကာရမတွေပဲလို့ဆိုလိုက်ပါတယ်မှန်ပါဗျာနမလို့ရှိရင်ခင်ဗျားတို့ตาလေးရောက်အရေးမကြီးဘူးသမီးလေးလောက်အရေးမကြီးဘူး ပစ္စည်းရဖို့တော့ရေးမကြည့်ပဲနေမှာစိုးရင်ရတယ်မှန်ပါပါသဘောကျအဲ့ဒါတွေကခင်ဗျားတို့သူကံနဲ့သူလာပြီသူကျိုးပဲနဲ့သူသွားမှာကိုကျိုးပဲတွေကဟိုမှာစောင့်နေတာတွေကိုဒီကနေမဖြတ်တော့ဘူးဆိုရင်ဥပါရင်ဒီလူတော့မိုက်တာရှာမပြုဘူးမှန်ပါပါမြင်သေးရလားမြင်ပါဘူးအဲ့ဒါကြောင့်ဒကာရမတွေဆရာဘုန်းကြီးကတော့ရင်းချာချာပြောနေတယ်လို့လည်းမှတ်ပါမှန်ပါပါချွင်းချက်မရှိပြောနေတယ်လို့လည်းမှတ်ပါမှန်ပါပါအပယ်သွားရတဲ့တန်ရောစင်လောက်တော့ခင်ဗျားတို့ ဖြတ်ထားဖို့တော့အရေးကြီးပြီမှန်ပါဗျာအပင်သောကိုသံဃာရှင်ဖြတ်တာကတော့ဖြစ်ပြမြင်လို့ဖြစ်ပြနောက်ကမက်လိုက်လာတဲ့နောက်ကြရရှိပါများလာတော့ဖြစ်ပြတဲ့ဆုံးတဲ့နိဗ္ဗာန်ကြီးမြင်ပြီးမက်လိုက်လာတယ်ဒါလို့ဆိုရင်ပဲခင်ဗျားတို့ဟောခင်ဗျားတို့အတွက်ဖြစ်တဲ့ငရေမီငင်းငရေကိုသိမ့်တာကတော့သိချပါတယ်မှန်ပါဗျာသိချပါတယ်သိချပါတယ်ဒါလို့ကလေးတန်ရောစဉ်တော့ဖြင့်ဆွန့်လိုက်ဖို့ကောင်းပါတယ်မှန်ပါဗျာပြီးတော့မှဝိတ္တခာနာဘိန်တို့လို့ဥပါ တင်တို့လာခြင်းလည်းလာပေါ့ဗျလာပင်လာ냐ဆိုတော့စိတ်ချရပြီစိတ်ချရတာလုတ်ပြီးထားလို့ရှိရင်တော့ဖြင့်ဒကာဓမ္မတွေခုံးနေနေကနေနေကိစ္စမရှိဘူးပေါ့ဗျာမှန်ပါဗျာ။အဲဒါဖြင့်ရေးကြည့်တဲ့အချက်ကိုယနေ့ပြောထားမှန်ပါဗျာ။လူဟာလူတန်ရောခြင်းကိုမစွန့်မဲနဲ့နိဗ္ဗာန်ရပါမလားလို့မေးတော့ဘုံနာကမေးတော့ဘုရားဘယ်နှဖြစ်မရပါဘူး။အဲဒါဖြင့်အလုံးလုံးနေတဲ့ပုံကိုယ်တွေဟာတဏှတိမကြီးတို့ဟာတခါတည်းမူယူပြီးကလာဘုရားရှိသွားလိုက်တယ်။ ဟုတ်လားဥက္ခာသေနတို့ကာယမတ္တနဲ့ဒါကြတဲ့အောက်ကနေသစ္စာတရားဟောလိုက်တာနဲ့အပေါ်မှာရယန္တာဖြစ်တာတွေလူတန်ရောစဉ်ကိုကြည်စမ်းဒီနာတဲ့ချိန်စွန့်သွားတာပဲလှုပ်တဲ့ချိန်စွန့်သွားတာပဲဆိုတာသိကြပါလားသိကြပါပါဘုရားရှင်းမလားရှင်းပါတယ်ဒါဖြင့်လှုပ်တဲ့အချိန်ဟာခမည်းတော်အေးအကျိုးစီးပွားရှိတဲ့အချိန်ပဲဆိုတာဖြင့်ဘာမှတန်မြတ်မရှိနဲ့မရှိပါဘူးတပည့်ကြ gain ဒုတိယမေခွန်းကတော့ ဥပါရင်ပါတယ်လူဟာလူတန်ရောစံရရောက်နိုင်သလားဆိုတော့ဖះမနဲ့ဖြစ်အဲ့ဒီကြရလားတန်ရောစံကဒကာရမတို့မတားမြစ်ဘူးတဲ့မတားမြစ်ကြောင်းခင်ဗျားတို့ရှင်းပြနော်ခင်ဗျားတို့ဤပန်းဤဆွန်ရောက်ရှေးကမသိခင်တော့ကလူစည်းစိမ်နတ်စည်းစိမ်အကျဉ်းချင်းခံစားရပါလို့ဤဆိုတော့တဏှာနဲ့ကိုတောင်းမှန်ပါဗျာဘာနဲ့တောင်းတာလဲတဏှာနဲ့တောင်းတာဗျာနှုတ်မပြေဘူးလားပြည့်သလားမပြေဘူး ဒါကြောင့်မတားဘူးဆိုတာလဲသိကြတော့သိကြပါဘူးတန်တဏှာတန်ရောရှင်မယ်မှန်ပါဘူးတန်ရောရှင်ရှိရတဲ့ကိုဒကာဓမ္မတို့တဏှာကမတားဘူးမှန်ပါဘူးသူတောင်းအားပေးလိုက်သေးတယ်မှန်ပါဘူးအားပေးလိုက်လို့ပဲဟိုပုဂ္ဂိုလ်ရဲ့နဲ့သူဒီမှာရောက်သွားချက်သေးတယ်မှန်ပါဘူးနိဗ္ဗာန်ကြတော့သာ तू ပါလို့မရတာမရဘူးရှင်းမလားရှင်းပါဘူးဒါဖြင့်ဒကာဓမ္မတို့ပု္ပ္ပာနှစ်ခုစလုံးဟာနိနာမပု္ပ္ပာကိုဘုန်းကြီးတို့ကဒီလောက်အသားယူပြီးဒီကလာဒကာဓမ္မတွေမပြောလို့ပါဘူးနော်မှန်ပါဘူး ဒီတက်နံပါပု္ပ္ပာမှာခင်ဗျားတို့တန်တရားရှိမှာသိဆိုရင်မှန်ပါဘုက္ခမောပု္ပ္ပာသိဆိုရင်မှန်ပါလူအလုံးတန်ရောခြင်းမစွန်မဲနဲ့နိဗ္ဗာန်ရပါမလားဒုက္ခသိတဲ့နိဗ္ဗာန်ရပါမလားဆိုတော့ဘုရားကလည်းမရဘူးกว่าလို့ကိုဖြေချလိုက်မှန်ပါဘုရားမရဘူးกว่าဖြေချမှာပဲဘုံသားကလည်းနမယနောက်ဟာနဲ့ရှုပ်တော့မှာပဲဗျာမှန်ပါဗျာနောက်မုတ်စာနဲ့မရှုပ်ဘူးလားရှုပ်ပါဗျာအဲ့ဒီရှုပ်မှာဆိုလို့ဘုရားသခင်ကိုရမေကြီးကကြည်ကြဲလည်းမဖြေချင်တဲ့နဲ့ဒီနှလုံးဖြေလိုက်တာ အခုတော့ပြန်ဘုန်းကြီးများကရောဘုရားဝတ္ထုတွေထုတ်ပြလိုက်ပြန်၎င်းတရားဓမ္မတို့တန်ရောစဉ်မစွန့်ပေမဲ့လေတဲ့အလုံးလုံးနေတဲ့အခါစွန့်တဲ့အချိန်လို့မှတ်ကြပါမှန်ပါဗျာဘယ်လိုမှတ်ကြမလဲဒါပြန်ဒီလှုပ်စင်အတိုင်းဆိုရင်ရမှာပေါ့မှန်ပါဗျာနိဗ္ဗာန်မှတ်ဖို့မရပဲဘူးရပါဗျာအေးရတယ်ဆိုတာလေဝိတ္တခါထောက်သဖြင့်လည်းသိကြပါလားမှန်ပါဗျာမသိကြဘူးသိကြပါဗျာ အဲ့ဒီခုနှစ်အရွယ်မှာခုနှစ်ကကြောတော့သူကသောတာပန်တည်တယ်ပဲထားပါတော့ခုနှစ်သာသာလေးမှာမှန်ပါဘယ်နဲ့တုန်းဆိုတော့လူပန်ရောက်စဉ်တွေဆိုတာတော့သူ့မှာကလေးပြော်ပျော်တုံးပေါ့ဗျာမှန်ပါဗျာဒီတဲကနေပြီးဒီကာလတရားနာပြီးတရားလေးနှလုံးသွင်းလိုက်တော့လေရပြန်တာပဲမှန်ပါရှင်းညရှင်းပါဥက္ကသေနာတို့ကအတောင်60ရှိတဲ့ဝါးပေါ်မှာကနေတာဗျမှန်ပါ အဲ့ဒီကနေပြီးဒီကလည်းမုံဆပူတွေမုံဆပစ္စတော်မေဇင်မုံဆဘောတာဘာရုသဗ္ဗတမုဒ္ဒမာနသောနဗုဏဇာတိသရံဥပေတိဆိုတဲ့ဥစ္စာကိုဒီကနေမင်းကွာအောက်ကနေပြီးတရားဟောလိုက်အတိတ်ခင်တွယ်တဲ့သမုဒိယတွေလည်းဖြတ်လိုက်စမ်းဟိပြစ္ဆုပန်ခင်တွယ်တဲ့သမုဒိယလည်းဖြတ်လိုက်စမ်းဟိအနာဂတ်ခင်တွယ်တဲ့သမုဒိယဖြတ်လိုက်စမ်းဟိဆိုတော့အလုံးလုံးလိုက်စမ်းဟိလို့ပြောလိုက်တယ်မှန်ပါပါ ရှင်းမလားအဲ့ဒီတောင်60ဘောကနေပြီးဖြစ်ပြက်လုတ်ပြီးဒီကလာအဲ့ဒီဘောရင်သောတာပန်တရားကနာဂံယန္တာဖြစ်သွားမှန်ပါကယမတ္တမှန်ပါဗျာကဲဥက္ကမကျင့်납ဗလားကျင့်납ပါဒါကလူဟာလူတန်ရောစဉ်ကိုအလုတ်ခွင်ဝင်နေတော့စွန့်တဲ့ချိန်ဆိုတာကိုလေးစားစွာမှတ်လိုက်မှန်ပါဗျာတပည့်ကြဒါဖြင့်ခင်ဗျားတို့ကိုပဲဘုန်းကြီးကတဆင့်ဆုံးမရပြန်တယ်တဲ့ဘယ်လိုဆုံးမပြန်ကြုံလို့မေးတဲ့ကဒီအလုတ်မလုတ်တဲ့ချိန်ကြတော့ ဥပါဒံဆိုလူဟာလူတန်ရောစင်မစွန့်တဲ့ချိန်ဖြင့်မှန်ပါပါမှန်ပါပါတပည့်ကြမှန်ပါပါလူဟာလူတန်ရောစင်မစွန့်တဲ့ချိန်ကြီးဖြင့်နေတော့ဘယ်တော့မှလည်းရစရာမမြင်တော့မှန်ပါပါဒါကြောင့်ဘုန်းကြီးတွေကဓမ္မတွေဒီနေ့ကိုမနေ့တစ်ချိန်ဖြစ်စေနေ့နေ့လည်းတစ်ချိန်ဖြစ်စေညတစ်ချိန်ဖြစ်စေနောက်ဆုံးမမလုံနိုင်ညတစ်ချိန်ဖြစ်စေဒီလိုမှမလုံနိုင်ဘူးဆိုရင်သွားရင်လာရင်နဲ့ပဲဝေဒနာဖြစ်ဖြစ်ကလေးစိတ်ဖြစ်ဖြစ်ကလေးတွေကြက်ရရှုနေကြတာပေါ့မှန်ပါပါရှုနေလို့ရှိရင်ဒီချိန်တန်ရောစင်စွန့်တဲ့အချိန်ဆိုတော့ ဒါကြောင့်နိဗ္ဗာန်ဟာဒကာဓမ္မတို့ကိုရှင်းပြပါနိဗ္ဗာန်ဟာအတိတ်မှာနိဗ္ဗာန်ရှိသလားဆိုတော့ဥအတိတ်နိဗ္ဗာန်ဖြစ်နေကြတဲ့လူစုမရတော့ဘူးအနာကနိဗ္ဗာန်ရှိသလားဆိုလို့ရှိရင်လည်းတဖြည်းဖြည်းကျတော့ရမယ်လို့ဆိုရမယ်မှန်ပါဘူးဒီလိုလည်းမဟုတ်ဘူးတဲ့မင်းနာမင်းကြီးကနော်မှန်ပါဘူးမင်းနာမင်းကြီးကမဲလို့ရှင်မြန်နိဗ္ဗာန်ကာလသုံးပါးဘယ်ကာလမှရှိတယ်ဟောဘယ်ကာလမှမရှိဘူးလို့ရှင်နာသင်ကဖြေလိုက်ဘယ်ကာလမှမရှိဘူးဆိုဒါပြန်ရှင်မြန်နိဗ္ဗာန်ကဘယ်တော့မှမရှိတဲ့နိဗ္ဗာန်လားလို့မဟုတ်ဘူးဒီလိုလည်းမဟုတ်ဘူး သဘောကျလားကျပါပြီနိဗ္ဗာန်ကာလသုံးပါးဘယ်ကာလရှိတဲ့လဲဘယ်ကာလမရှိပါဘူးဒါပြန်နိဗ္ဗာန်မရှိဘူးလားဖေရဆိုတဲ့စကားမေးတယ်မမေးတဲ့မေးပါဘူးနိဗ္ဗာန်ရှင်များတို့ပြောတာနေတဲ့နိဗ္ဗာန်မရှိပါဘူးဟာတကယ်ကြီးရှိတယ်ဒီကြတယ်လည်းဖြေထွက်လာတယ်မှန်ပါဘူးခေါင်းကဒကာရမတို့တန်ရစဉ်ဖြတ်တဲ့အချိန်မှာနိဗ္ဗာန်ရှိတယ်မှန်ပါဘူးတန်ရစဉ်မဖြတ်တဲ့အချိန်မှာရှိပါဘူးအဲ့ဒါမှတ်သေးတော့ရှင်းတ်ပလားဝိပဿနာလုပ်နေတဲ့အချိန်ဖြင့်ရှိပါပါ နိဗ္ဗာန်ရှိတာဥပဒနာမလုပ်တဲ့အချိန်မှာမရှိပါဘူးမယုံရင်စဉ်းစားဆိုတာခဏကဥပက္ခဝေနာလေးရှိဒကာရမတွေဒီကနေ့မကငါးပါးနဲ့ဒကာရမတွေရရှုပြီးဆိုကြပါစို့ဗျာမှန်ပါပါဥပက္ခဝေနာလေးကဖြစ်ပြဲဆိုတော့ဒီကမက်မလာဘူးလားမှန်ပါပါမက်လာတော့ဥပက္ခဝေဒနာပြည့်စရာမောဟဆိုတဲ့သံယောဇဉ်လာသေးရလားမှန်ပါပါဒါပြန်မောဟသံယောဇဉ်ချုပ်ကြတဲ့က မောဟရှိမှ လောဘလာမှာဘူးမှန်ပါလောဘကလာသေးလားမှန်ပါမောဟရှိမှဒေါသလာမှာဘူးဗျာလာသေးလားမှန်ပါမလားတော့သံဃာရှင်နေရာဒီမက်ကဖြတ်ထားမှန်ပါဖြတ်မထားဘူးလားဖြတ်ထားပါဘူးသူကဖြစ်ပြဲသူကမဲဆိုတော့သူလာလတမ်းဖြစ်တယ်အဝိဇ္ဇာပြည့်စရာသူကအဝိဇ္ဇာမောဟဆိုတာမသိတာဘူးဗျမသိတဲ့ဥစ္စာကိုခင်ဗျားတို့ကသူ့ကိုဖြစ်ပြက်လို့သိလိုက်တဲ့အခါကျတော့ဖြစ်ပြက်သိတာကမဲ့မသိလိုက်တော့ဘူးဆိုတော့မသိတာသူ ဥပ္ပခဝေဒနာကဥပ္ပခဝေဒနာမသိတာကအဝိဇ္ဇာဆိုပြီးဝိဇ္ဇာပစ္စယသင်္ခါရနဲ့နောက်တမ်းမယ်တန်ရောစဉ်နဲ့မတမ်းမယ်ဘူးလားတမ်းပါဘူးဒီလိုရှုနေတဲ့ပုဂ္ဂိုလ်ကြတော့တန်ရောစဉ်တမ်းနိုင်သေးရဲ့မတမ်းနိုင်ပါဘူးဘယ်နဲ့ကြောင့်မတန်းနိုင်တဲ့မေးတယ်မှာဟောတာကလည်းဗျာတန်ရောစဉ်အာယုံမဟုတ်ပါဘူးရှင်းမလားရှင်းပါပါချစ်စရာခင်စရာမင်းစရာစိုးရင်စရာကြောင်းကြစရာအာယုံဟုတ်ပါရဲ့မဟုတ်ပါဘူးဒီကလည်းချစ်တတ်ခင်တတ်မင်တတ်တဲ့မဲ့လို့ဆိုလို့ရပါရဲ့မရပါဘူးဒါဖြင့်အာယုံကလည်းမဟုတ်ဘူးမဟုတ်ပါဘူးခင်စရာမင်းစရာမဟုတ်ဟုတ်ပါဘူး အာရမဏိကဆိုတဲ့ရှုတဲ့ဉာဏ်ကလည်းခင်တမင်တတ်တဲ့သဘောပါမပါပါမပါတော့ဒီတန်ရစဉ်ကဒီထဲလည်းမပါဘူးဒီထဲမှာမပါမပါတော့လူဟာလူတန်ရောစဉ်စွန့်နေတဲ့အချိန်ဟာဒီအချိန်ပဲမှန်ပါပါရိပ်မိဗလားလူဟာလူတန်ရောစဉ်စွန့်နေတဲ့အချိန်ဟာဒီအချိန်ပါဝိပဿနာရှုနေတဲ့အချိန်မှန်ပါပါရှင်းမလားရှင်းပါပါဒါပြန်ဥက္ကမောင်ဒီရာလေးလောက်မှမအားတော့ဘူးဆိုရင်ဖြင့်ဘုန်းကြီးလည်းမတတ်နိုင်တော့မှန်ပါပါဒါလောက်တော့အားဖို့ကောင်းကြပါလေ သဘောကျလားဒါတော့မှမားတဲ့ပုဂ္ဂိုလ်များဒီထက်ပါသေးလားမပါပါနဲ့တော့တဲ့ကိုယ့်အတွက်ကိုကိုသိသိကြပါဆိုတဲ့ဥစ္စာကိုကိုငရဲမိကိုညှင်းရတာဖြည့်ကျင်ကြသလားမြန်ညင်ကြသလားမြန်ကြပါလားပါစောမြန်လို့မရဘူးဟောဒီလုံးမြန်မမှန်ပါရိပ်မိလားဒီလုံးမြန်မရမယ်ဥက္ကမောင်ရမှန်ပါဗျာဒီလုံးမြန်မရမယ်ဒါဖြင့်ဒီလုံးကလည်းဒကာရမတို့ရှေးကလို့အနိစ္စအနိစ္စလို့ပရိစ္ဆေလို့ဖြစ်တဲ့အလုံးမဟုတ် အခုခန္ဓာကိုယ်နဲ့အခုပေါ်လာတာလေးကိုအခုဖမ်းမိမှာမှန်ပါပါဘုရားမောင်ပါပါလေအခုခန္ဓာကိုယ်နဲ့ပေါ်လာမှာမှန်ပါပါအဲဟိုအနိစ္စမရှိဘဲနဲ့အနိစ္စရွတ်နေတာကတော့ကိုမြတ်ရှင်ပို့ပဲမှန်ပါဗျာအပို့ပဲလို့မဆိုရိုက်ဘူးလားဆိုရိုက်ပါဗျာသူဟာအနိစ္စမဲ့မှာဆိုတာနဲ့အနိစ္စရှိပြနေရတယ်မှန်ပါဗျာဒီအနိစ္စလေးတစ်လုံးတော့မဲ့ပါဘူးထမရဗျာမဲ့ပါဘူးမမဲ့ပါဘူးအဲ့ဒီတော့ဘုန်းကြီးတို့ကဒကာဓမ္မတို့ အာရမဏပစ္စယောသဘောကျဘူးတဲကောင်းအာရမဏပစ္စယောဆိုဟောဒီအာယုန်ရှိမှဟောဒီအာရမဏိကဖြစ်တာကွာဒီအာယုန်မရှိဘဲနဲ့ဒီအာရမဏိကစိတ်ကဖြစ်ပါဘူးသဘောကျဒါပြန်ရမ်းစိတ်နေတာကတော့ဒါမရှိဘဲနဲ့ဒီကနေလျှောက်လုံးနေတဲ့တူတယ်မတူဘူးလားတူပါဘူးခဲဒါပြန်အာရမဏပစ္စယောအာယုန်ဖြစ်ဖြစ်ခြေစုပ်ပြီးသူကအနိစ္စအာယုန်ဖြစ်ပြီးဒီကလာသူကမက်ကဖြစ်ဖြစ်ခြေစုပ်မှန်ပါဘူးဒီကအနိစ္စအာယုန်က မက်ကဖျက်မက်ကဖျက်အောင်ကျေးဇူးပြုမှန်ပါပါအဲ့ဒီလိုကျေးဇူးပြုတော့မှဒကာရမတို့ဒီနောက်ကဥပက္ခဝေဒနာမရှိရင်ဝိဇ္ဇာလာမယ်ဆိုတော့ဝိဇ္ဇာလာသေးရဲ့လားမလာပါဘူးဟာလူကံစဉ်ချုပ်ပြီတဏှာဟောလာနိုင်သေးရဲ့လားဒေါသတွေရောမလာပါဘူးဒါလူကံစဉ်တွေဘယ်နဲ့နေဒါဖြင့်ဒကာဓမ္မတို့လူကံရောစဉ်ရှိရတဲ့နိဗ္ဗာန်ရပါမလားလို့ဆိုတာဒီလိုပရိစ္ဆေသမုပ္ပါဒ်တန်းနေရင်တော့နိဗ္ဗာန်မရဘူးမလာပါဘူးပြတ်ရင် ရပါဘူးဒါလေးမှတ်ထားတော့ဒကာဓမ္မတွေဒီမှာပြန်ရှင်းတာပဲမှန်ပါဘူးပရိစ္ဆေသမုပ္ပါမပြရင်မရပါဘူးပြရင်ရပါဘူးကဲဒါကထောက်ခံချက်မပေးဘူးလားပေးပါဘူးရှင်းမလားဒါဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေမှားတဲ့ဒီလောက်ဟာဒီပြင်ဓမ္မမစားခြင်း၃ရက်လောက်မစားခြင်းနေပါစီဒါတော့မလုပ်မဖြစ်ဘူးမှန်ပါပါဘုရားသဘောကျပါလားမှန်ပါပါဆံမရှိဘူး၃ရက်လောက်အိုးမောင်းနေ မစားနဲ့ကိစ္စမရှိဘူးဒါကမလုပ်ရင် ဖြစ်ကုန်ပြီဖြစ်ပါဗျာတပည့်ကြဟိုကမစားလို့သေတော့မှမဟုတ်ဘူးတဲ့သူကမလုပ်လို့ရှိရင်ဖြင့်ကိုသိရင်ဒိုင်းဒိုင်းပြီးဆင်းရမှာမှန်ပါဗျာမဆင်းရပဲဘူးအဲ့တော့ဒကာဓမ္မတို့မစားရမှန်နဲ့ဆင်းရမှန်နဲ့ဘယ်ဟာကြောက်စရာကောင်းဆင်းရမှန်ပါဗျာအားတိုင်းမစားခြင်းလည်းပစ္စည်းလုံးတစ်လုံးမစားခြင်းလည်းပစ္စည်းလုံးတစ်လုံးရှင်းမလားခင်ဗျားတို့ကနှမရင်တရားအထုတ်လို့ဘာစားမလို့ဆို အစွမ်းနဲ့လဲနေတာကတော်ဆိုးနေတာမဆိုးပါဘူးလားဘုရားထုတ်နေတာတော့ကျွတ်တို့မထုတ်ချင်တော့မဟုတ်ပါဘူးဒီလိုကလာသေးတာလေချိုးကသွေးသေးတာမသွေးဘူးလားမထုတ်ချင်တော့မဟုတ်ဘူးရှင်တို့လိုကပါနည်းနည်းလေးနောက်ရေးကအေးမအေးရလို့ဒီလိုကဥက္ကမောင်ကြီးတို့ကရှင်ကြီးကလာကြလာနေတာပဲမလာဘူးလားအမလေးတရားဓမ္မတို့ဒီအစားနဲ့ငရဲဘယ်ဟာကြောက်เสียကောင်းငရဲပါပါ နေရောက်ဆက်ကောင်းလို့ရှင်အစသုံးရက်လောက်မှတခါစားပြီးဒီကလာခင်ဗျားတို့လုံနေမယ်ဆိုလို့ရှိရင်ဖြင့်ဖြစ်နိုင်ပါတယ်နမယံဖြင့်ဒီအစအတွက်နဲ့ပဲဒကာရမတွေကစင်ကြီးကြီးနဲ့ကြီးကျယ်နေလဲလဲလိုက်သေးတယ်အဲ့ဒီတရားရှိဖြင့်ဘယ်နဲ့ကျွတ်တို့ဒီလောက်လောက်ရမယ်ဆိုလို့ရှိရင်ဖြင့်နောင်ရေးတောင်းမှဆိုလို့ရှိရင်ဖြင့်ဖယ်ဖြစ်လိမ့်မလို့မြတ်နောင်ရေးတောင်းဖို့မတောင်းဖို့ဆိုတာကတော့ခင်ဗျားတို့လိုသလောက်တော့ဘယ်သူမှမတောင်းမှန်ပါပါ ခင်ဗျားတို့လောသားဘယ်သူမှပင်းလားတောက်ပါဘူးတရားမင်းကြီးလာပေးလေနည်းသေးတယ်ပြောမပြောပဲဘူးလားတရားမင်းကရွှေသာပုံပေးတာရွှေဆောင်မှုတလဝမပါဘူးဆိုရင်ခက်သေးတယ်မှန်ပါဘူးဟုတ်ဘူးလားရွှေတော့ပုံပေးတယ်ဆောင်မှုတလဝမပါဘူးဆိုတရားမင်းဆဲအောင်လို့ကြားပဲအဲ့တော့အလိုတော့ပြည့်နိုင်မှာပြည့်နိုင်ပါဘူးအဲ့ဒါကြောင့်ခင်ဗျားတို့အလိုပြည့်မှဆိုလို့ရှိရင်ဒီတရားအာမထုံနဲ့ဟုတ်လားဒီခါလဲအလိုပြည့်မပြည့်ဂိမ်းဆိုင်မနေနဲ့တော့မင်းလောဘမင်းကြောင့်ငါကောင်းကောင်းသိပြီ သမုဒ္ဒရာပင်လည်းရေလိုပဲဘဲကရေဝင်မင်းကတော်ပြီတမီပြောတဲ့သမုဒ္ဒရာမဟုတ်ဘူးအဲ့တော့မင်းအကြောင်းလည်းကောင်းကောင်းသိတဲ့အတွက်ဒုလုချိန်ဒုလုပါတော့မင်းနောက်သိလိုက်လို့မတော်တော့ဘူးဆိုတာကိုပြင်ပြတနေ့သားလည်းဒီရင်းနဲ့ဟုတ်လားတနေ့သားလည်းဒီပွဲရုံနဲ့ဆင်ဘယ်ဟန်ကြတော့နော်တရားဓမ္မတို့ဟန်ကြပါမလားမကြဘူးတဲ့ဟိုငရဲပြီဟိုဝန်တော့ပြီကြတာငရဲဘွဲဘောဘွဲဆူနေတာတော့မျက်စိလွဲထားလွဲရပါရဲ့ဟုတ်ဘူးလားအဲဒီတော့ ခင်ဗျားတို့ဒီတဲ့မသိတုန်းကမသိသလိုနေခဲ့တာကတော့ဖြင့်ကိစ္စမရှိဘူးမှန်ပါဘူးသိပြီးတဲ့အခါကျတော့ပြင်ဖို့ဆင်ဖို့အချိန်ရောက်ပြီမှန်ပါဘူးဆိုလိုက်မဆိုလိုက်ဒကာရမတို့ကောင်းပြီဒါဖြင့်ဒကာရမတို့လူအလုံးတန်ရောစဉ်ကိုစွန့်တဲ့အချိန်သိကြပါဗလားသိပါပါဘယ်အချိန်မှလဲလူပါတာလုံးအဲအလုံးလုံးတဲ့အချိန်မှာဒကာရမတို့ဘာမှတန်တရားမရှိနဲ့ဒါလူတန်ရောစဉ်စွန့်တဲ့အချိန်ဒါဆုံးဖြတ်ချက်ချပါမှန်ပါပါဒီလိုမှဆိုလို့ရှိရင်လေ ဒါမှမယုံသေးဘူးဆိုလို့ရှိရင်လည်းဘုရားလက်ထက်ကပုဂ္ဂိုလ်တွေကတရားမှလူတန်ရလူလူဖြစ်နေဝင်စရာတရားမှမရှိတော့ဘူးမှန်ပါပါသုတ်တော်ရဏတို့အာယုံများရဥက္ကမောင်နေသလားဗျာမနေပါဘူးသူရွှေရမျိုးတွေဟာဟောဗျာမနေပါဘူးအမှန်တန်ကြီးတာဒါကြောင့်တရားဓမ္မတို့ဝေဒနာသုံးမျိုးကိုလက်ရှိပါမှန်ပါလက်ရှိတော့ဝေဒနာနိရောဓသနာနိရောဓသဘောကျပါလား ဒါဖြင့်တဏှာနိရောဓဝေဒနာနိရောဓတဏှာနိရောဓဖြစ်ခဲ့တော့တန်ရောစဉ်နိရောဓဖြစ်တယ်မှန်ပါပါဖြစ်ပါဒါကလည်းထောက်ခံချက်ပေးနေတယ်မှန်ပါပါမပေးကြဘူးပေးပါပါကောင်းပြီတဲ့ဥပ္ပကဝေဒနာရှိရင်အဝိဇ္ဇာနိရောဓဖြစ်တယ်မှန်ပါပါဒုက္ခဝေဒနာရှိရင်တဏှာနိရောဓဖြစ်တယ်မှန်ပါပါတပည့်ကြလားအဲဒုက္ခဝေဒနာတို့ဒေါမနတဝေဒနာတို့ရှိလို့ရှိရင်ဖြင့်တရားဓမ္မတို့သောကပရိဒေဝတို့နိရောဓမဖြစ်ဘူးလားဖြစ်ပါပါရှင်းမလားရှင်းပါအဲ့တော့တန်လူတန်ရစင်တွေဘယ်နဲ့နေပြပါပါ အဲဒီချိန်မှာပြန့်နေတဲ့အချိန်မှာခမရတို့ဒီဘာညှော်မှမိလို့ရှင်ဒီနာရှင်နေပြောက်မှန်ပါဘူးတပည့်ကြဒီကြတဲ့ကိလေသာညှောကထောက်ဝင်မြန်လို့ရှိရင်လည်းအနာကြွကျင်ကြွလာအောင်မနော်မှန်ပါဘူးသဘောပါကြဒါပြန်အာယုကမေးတာရောဘုန်းကြီးကဖြေဖရာဖြေပေးတာနဲ့ဘုန်းကြီးများကိုကြားတဲ့ကနေပြီးဖရာသခင်ကုရမေယဝုဒ္ဓသေသရကထောက်ပြောတာနဲ့အလုံးကျေနပ်ပါလားကျေနပ်ပါဗျာ လူဟာအလုံးလုံးနေရင်လူကံရောစဉ်စွန့်တာပဲမှန်ပါဗျာဝိပဿနာအလုံးလုံးနေရင်နော်မှန်ပါဗျာအလုံးမလုံးတဲ့အချိန်ပြန်လူကံရောစဉ်ဘယ်တော့မှမကင်းဘူးမှန်ပါဗျာကဲမမကင်းပါဘူးဗျာလူဆိုတာကရာဝါတော့ဘူးကိစ္စလို့ခင်ဗျားတို့ဒါကတော့နှုတ်ကိုတက်လို့ဘယ်တွေ့ရမှာဗောဗျာဒါကြွသွားနေကြလမ်းကစကားရထားတာအပေသွားနေကြလမ်းကရထားတဲ့စကားသဘောကျဗလားအဲ့ဒီကဲဆိုရထားတဲ့စကားဖြစ်နေတော့ ဘုန်းကြီးတို့တရားဓမ္မတွေဘုကိစ္စဆိုတဲ့ဥစ္စာကဘဟုကများတာကိစ္စကအလုတ်ပေါ့ဗျာမှန်ပါဗျာဒီလူဆိုတော့များသောကိစ္စအလုတ်ရှိတယ်ဥက္ကမဒီအိဗယ်မရမရပါဗျာဒါဖြင့်ဘုကိစ္စမက္ခာဓိကမတနိဝရဏဘုရားကဟောချမှန်ပါဘုကိစ္စဘုကိစ္စများသောပုဂ္ဂိုလ်တွေမက္ခာဓိကမတမဲ့ရခြင်းဝါနိဗ္ဗာန်ခြင်းနိဝရဏတားတာပဲဟောခင်ဗျားတို့ကလည်းဂုဏ်ယူတယ်ဘုရားကလည်းမက်ဖို့တားတယ်ခင်ဗျားတို့ကကိစ္စတွေများလို့ဒီနေ့တရားနာမလိုက်နိုင်ဘူး အထုံမာလေးတောင်မှကျုပ်ဖြင့်အချိန်ပြောင်းလိုက်ရတယ်ဒီလိုနဲ့ကောမရှိဘူးလားရှိပါဘူးအဲ့တော့ဘာပါလိုက်နေဓမ္မတွေမေတ္တာရာမြို့သုံးကတော့မယင်ဘူးလားယင်ပါဘူးယင်တာဘောဥပယိတယ်လို့ဆိုကမင်းတို့ဒီလောက်လှုပ်ရှုပ်တာကွာသရိယာရာတော်တော်သေးအမလေးဟွန်းလှုပ်တာတောင်မဟုတ်သရိယာရာမြောက်ပေးနေလှုပ်တာမဟုတ်သေးဘူးသရိယာရာဘယ်နဲ့နေတော့မြောက်ပေးနေသေးတယ်ဆိုတော့အယူဘုံတိမြောက်တာဟုတ်ပါဘူးဟုတ်ဘူးလားအဲ့တော့တရားဓမ္မတို့ ဒီပြန်ကိစ္စကိုကိစ္စတဲ့မသွန်းပါနဲ့ဒီကိစ္စကဒကာဓမ္မတို့အမှန်အရေးကြီးတဲ့ကိစ္စလို့ဆိုတာကယနေ့လေးစားစွာသိပါလားသိပါဘူး။ခိုင်းတာဖြင့်ဒါပြေသွားပြီနော်မှန်ပါဘူး။ကဲလူအလူတန်ရောက်ရင်မစွန့်ဘဲနဲ့နာဟသူတိရောက်နိုင်မှာမလားမရောက်နိုင်ပါဘူး။ဒီကြတယ်လို့သမုဒ္ဒရာတန်ရောက်ရင်ကသာသာချိုးချိုးပေးချမှန်ပါဘူး။ ဘယ်လိုပေးလိုက်ပါလဲသာသာတူတူပါပါရှင်းစံတရားဓမ္မတဲ့တန်ရောစမစုံမဲနဲ့လူတန်းပေကံပြီးတကလားနင်း냐တော့လေတဲ့သားတွေကြွေသမီးတွေကြွေဥထာဏဖြစ်တယ်ကွကြွေတယ်ကြွေအစရှိတင်တဲ့ဥက္ကမောင်ကြီးသူဒီတော့သူကရောက်သေးတာဟုတ်ရဲ့ကိုထိုးချမယ်နေရာမှာအဲ့ဒီနေရာလမ်းမဆုံးတဲ့နေရာမှာသူကတွန်းတောင်ပြလိုက်သေးမှန်ပါဗျာရှင်းမလားဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေဒီစကားနှလုံးကအတော်ကြီးကြီးတယ်ကြီးပါပါဗျာမှတ်ကောမှတ်မိကြမှန်ပါဗျာကောင်းပြီတခါဒီပုံနာက ရွတ်တို့အတွက်ဒီမှာတော်တော်မေးပေးတယ်သုံးခုမြောက်မေးပြန်တယ်တဲ့အရှင်ဘုရားတဲ့အခုဒိဋ္ဌိကြီး6ယောက်အာဇီဝကတွေရှိပါတယ်တဲ့အဲ့ဒီအာဇီဝကတွေများသေတော့သူတိများရောက်တာအရှင်ဘုရားခုနကပြောတဲ့ညာနဲ့တွေးကြည့်စမ်းပါနာတဲ့60တကဘာတွေးကြည့်တယ်တကဘာလည်းမက60တကဘာဆက်တွေးတယ်အာဇီဝကဆိုတဲ့လူမိစ္ဆာဒိဋ္ဌိရှိတယ်လူ တရားမှသူပတိရောက်တာမတွေ့ဘူးကအပယ်ကြီးရောက်တာပဲရိမ့်မိဗလားသူပတိရောက်တာတရားမှမတွေ့ဘူးတဲ့60ကဘာတွေ့ကြည့်ရကိုမရဘူးတဲ့ဒကာဓမ္မတို့တပတ်ကြအဲ့တော့အာဇီဝကအယူတွေကိုလည်းခမရတို့မှာတော့မရှိပါဘူးဒါမေးလို့သာဖြေခြင်းဖြစ်ပါတယ်ဒါဖြင့်တဲ့ဒီပုံနာကအမတမတ်သူရှင်ဘုရားတဲ့ရှင်ဘုရားသာလျှင်အမှန်လဲသိအမှန်လဲဖြေ အမှန်လည်းကောင်းတဲ့အတွက်ရှင်ဘုရားမှတပါအခုပြောတဲ့အလုံးနှစ်ခုမှတပါလျှော့လျှော့လှုပ်ချင်တဲ့ပုံမှာလူတန်ရစင်မရှိမရှိဘဲနဲ့သူတည်းယောက်ကြောင့်လှုပ်ရုံပဲတင်းတင်းဒုက္ခရောက်တဲ့ပုံကိုဖြင့်တဲ့လူတန်ရစင်ကိုအလုံးနဲ့စွန့်ပြီးတဲ့ကာလဒုက္ခခသိငိမ့်နဲ့နိဗ္ဗာန်ရောက်အောင်လှုပ်ဖို့ပဲဒါပဲကိုယ်ဝယ်ရရှိတော်တယ်ဗျာတပည့်တော်ဖြင့်ကျေးဇူးတင်လို့မဆုံးဘူးဆိုပြီး ပုံနာဝတ်ချပြီးပြန်တယ်မှန်ပါဗျာရိမ့်မိဗလားရိမ့်မိပါဗျာကဲခင်ဗျားတို့လည်းဒီတိုင်းလောက်ရလိမ့်မယ်မှန်ပါဗျာတစ်နာမလောက်မှာလားနှစ်နာမလောက်မှာလားတစ်နာမလောက်ပါဗျာအဲတေချာလောက်ဖြစ်မှတော့မူသားဖြစ်နေဦးမယ်မှန်ပါဗျာတေချာလောက်ဖြစ်မှကဲယနေ့ဒီရင်တော်ကြစို့